တိတရဏငါတိလာလက်ချစေရံတိတရဏငါတိလာလက်ချစေရံတိတရဏငါတိလာလက်ချစေရံ တိတရဏဆိုတာတရဏဂုံ၃ပါးပြောတာတိဆိုတာ၃တရဏဆိုတာကိုယ်ွယ်ရအခုဝေယ၃ပါးအဲတရဏဂုံမြဲပြီးဥပဒကဥပတိကအဖြစ်ခံယူလို့ဒီလိုအိဗယ်ရပါတယ်ဘုရားတရားသံဃာတရဏ၃ပါးကိုကိုယ်ွယ်ရအဖြစ်မှလည်းသိကတုတဲ့သိကတာတိတရဏငါတိလာတရဏငါးပါးတိလာတိရဲ့အတိုင်းပါပဲမေတ္တာသီလဆိုတာသီလဆွနှပွဲပေါ့လေရဲသူလို့ဆိုပါတယ်ဒါတော့15ရဲ့ဆွမ်းဝါသင်္ကန်းတဲ့15ရဲ့ဆွမ်းဆိုတာပစ္စယဗတ္တခေါ်ပါတယ် လာသံဘက်ကလာသုဘက်ကတတ်မှပြီးတော့လူတန်းတာပေါ့လေအခုဖြစ်တော့ဇနီးခန်းတို့တနည်းနည်းခန်းတို့ဆိုတာဒါတွေပေါ့ဒါတွေပေါ့သုံးအုပ်မှာမဟုတ်ပါဘူးသုံးကြိုက်တယ်အတူတူပါပဲဒါတွေပါပဲအခုနေ့စဉ်သုံးလောက်နေတာလည်းပဲဒါလည်းပဲဒီကျက်ပါနိုင်ပါတယ်ဒီတော့ဝါသင်္ကဆိုတာဝါသူသင်္ကနဲ့ဝတ္တဧကံဝတ္တဝါတိကဝါသူသင်္ကအများကြီးမဟုတ်ပါဘူးတဲ့တစ်ထည်ပါတဲ့ဧကံဝတ္တဝါတိကဧကပောက္ခရဏီလူတန်းတောက်ဧကံနဲ့ ပောက်ကလေးဆိုတာရေကန်ရပါတယ်ဒါပေမဲ့ရေကန်ကြီးလို့ရှိရင်အဲရေတုံးဖြစ်တဲ့ဟာတွေဆိုလို့ရှိရင်ရေတွင်းလည်းအကုန်လုံးရပါလားအကုန်လုံးမှဖြစ်နိုင်ပါလားဒီတော့ကံတို့တွင်းတို့ကနေပြီးတော့တစ်ဖြစ်တွယ်ပြီးတော့ပေါ့လေလောင်ထားတဲ့အုတ်ကံတွေပါလေကြောက်ကံတွေပါလေအကုန်လုံးဒီထဲမှာပါနိုင်ပါလေအဲဒါကြီးလည်းသာဝရနိဗ္ဗာန်ကုညကုသိုလ်တွေပါပဲမနာအားရကြကောင်းပါလားသင်္ဃာရဲ့ဆွမ်းဝါတင်ငါ လူတန်းတော့ရေကံတဲ့ကဲဆိုရမယ်15ရက်ဆွမ်းဝါတင်ကံလူတန်းတော့ရေကံ15ရက်ဆွမ်းဝါတင်ကံလူတန်းတော့ရေကံ15ရက်ဆွမ်းဝါတင်ကံလူတန်းတော့ရေကံဟုတ် ပြီးတော့ဧကောအာဝါသောအာဝါသောဆိုတာနေရာကျောင်းပေါ့လေကျောင်းတစ်ထောင်နဲ့ကောင်းကောင်းမမဟုတ်ဘူးမလို့နေရှိရုံပေါ့လေမိုးလုံးလေးလုံးကျောင်းလေးတွေပေါ့ဝါကျောင်းလေးတွေတက်ခင်တဲ့ဘူးတဲ့ကျောင်းလေးဒေသနဲ့ဆောက်လုပ်တဲ့ကျောင်းလေးဥအင်္ဂလိပ်နဲ့ဆောက်လုပ်တဲ့ကျောင်းလေးအကုန်လုံးပါပဲဒီတဲ့ပါတာပါပဲအတန်စားတန်ဖို့မခွဲပါဘူးတမနေရှိသိတာပါပဲနေပြီးတော့မှဒီကံချင်းကြောင့်သမဏဓမ္မယဟန်တရားတွေရှင်းသုံးနိုင်တဲ့အခြေအနေရောက်လို့ရှိရင်တော့ဒါကြောင်းညောက်တာပါပဲ။ သူတဲ့အနေနဲ့လည်းပဲကြောင်းသူပါပဲအများနဲ့သူပေါင်းပြီးတော့အာထုတာလည်းပဲကြောင်းသူပါပဲအခုလိုဓမ္မယုံကြည်တွေဒီဓမ္မကြီးကြောင်းတော်တွေကြောင်းတွေပေါ့လေနော်တရားတစ်ချက်ပါဝင်တာလည်းပဲဒါလည်းကြောင်းသူပါအကုန်လုံးဒီထဲမှာပါပါတယ်တွေ့ကြည့်လို့ရှင်စဉ်းစားကြည့်လို့ဒီမနာဝတ္တပြကောင်းတာတွေပေါ့လေကြောင်းသူတဝါနိပတ်တနိပတ်တဆိုတာတွဲတယ်မြဲတယ်အာဇိနိကံတရားဆိုပေါ့လေအများတန်းကုသိုလ်ကြီးပွားနေရတာကုသလံကောက်တတ္တဝါအာဝိစီယ အဝိသတိအဝိသတိဘယောဘယောဝတ္တတိဆိုတာကုသလံပြည့်ကင်းကောင်းကောင်းကျိုးရတဲ့ကုသိုလ်အမျိုးမျိုးကိုအဲတတ္တဝါပြုပြီးလေတဲ့ပြည့်ကင်းကောင်းကျိုးရတဲ့ကုသိုလ်ဆိုတာလောက်ရတာပဲဒါနကုသိုလ်လည်းလောက်ရတာပဲညာညာကြီးမဟုတ်ပါဘူးကိုစားသုံးနေတဲ့ကထည့်ချွေပြီးတော့ဒီမှာဒီတိုင်းရတာအဲဒီလကုသိုလ်ကတော့မုဋ္ဌဘုလောက်ရမှာပဲဒီလတွေကတော့ဆောက်တရားမှာမြဲရမှာပဲအခုလိုမိမိရဲ့စိတ်နဲ့စိတ်ထားတွေမြင့်တင်ပြီးတဲ့ဘာဝနာကုသိုလ်ဆိုလို့ရှိရင်တော့ဒါကတော့အခုကိုလောက်ရမှာပဲ ဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဒါတွေဟာဇာကတောကမောဟအစရှိတဲ့အဖြစ်တွေကင်းပြီးတော့ကောင်းခြင်းချမ်းသာသိခြင်းလက္ခဏာရှိတဲ့ကုသိုလ်တရားတွေအဲ့ဒါပါဠိလိုကုသလလို့ခေါ်ပါတယ်ဗမာလိုတော့ကုသိုလ်ဗမာတက်တက်ငုံနေတဲ့အတိတ်ပဲကိုဖော်ထုတ်လို့ရှိရင်တော့ပြစ်ကင်းကောင်းကျိုးရတရားတဲ့အဲ့ဒီပြစ်ကင်းကောင်းကျိုးရတရားတွေကဒါနဒါနကုသိုလ်ကလည်းပြစ်ကင်းကောင်းကျိုးရတာပါပဲဘောဂတမ္ပတိသာဝတိပြည်နယ်ဘုရားအစကိုသိချမ်းသာနေပြည့်စုံတဲ့သီလသီလကုသိုလ်ကတော့ ဘဝတံပါတိဘောလေဘဝကောင်းကြီးရတယ်ဒါနကုသိုလ်ကတော့ဘဝကောင်းသူကသိမချရသေးဘူးဘဝကောင်းရသွားလို့ရှိရင်တော့မတော်လူကြီးနေတာပေါ့ရှင်ချမ်းသာတွေပြည့်စုံတာဒါပဲအဲ့တော့သူကသိမချရဘူးဒီလားကတော့သိချရတယ်ဒီမှာဒီလားဒီလားဒီလားကုသိုလ်ကတော့ဘဝဘဝတံပါတိတဲ့ဘဝပြည့်စုံကြတယ်ဘာဝနာကုသိုလ်ကတော့ဘဝဝိမု ക്തി ပေါ့လေဘဝလွတ်မြောက်ရေး ဓမ္မတိဘာဝနာပညာဘာဝနာသူသဖြင့်ဒီလိုပြိပ္ပံဥပဒနာဘာဝနာတွေကတော့ဘဝတုံးရောက်သေးပါပဲဒါကနသင်္ခါတာတွေနဲ့ပြည့်စုံတယ်ကောင်းရကောင်းရတုက္ကဋိတွေလာတယ်လို့ဆိုမယ်လို့ယုံနာနေပါပဲယုံနာနေရှိလို့ရှိရင်ယုံနာနဲ့ဆိုဆင်းရဲနာနဲ့သက်တဲ့ဆင်းရဲဒီဆင်းရဲတွေကတော့ခံရတာပါယုံနာဘဝတွေကမလွတ်တဲ့ကာလကလည်းဒီဆင်းရဲတွေကမလွတ်သေးဘူးဒါဘဝလွတ်မြောက်ပြီးကုသိုလ်ဆိုတာလောက်ရတယ်အဲ့ဒါကတော့ပညာဘာဝနာကုသိုလ်တွေပွားရတယ်ဒါတွေပါပဲအဲ့ဒါတွေကပြင်းကောင်းကြရတဲ့ကုသိုလ်တွေပေါ့ပြင်းကောင်းကြရတဲ့ကုသိုလ်တွေ အချိန်နေကြည့်ကြတော့ဗလေသူအချိန်အခါလိုက်အချိန်နေလိုက်ဒီမှာလောက်ရတယ်လောက်ကိုလောက်ရတယ်ကုသလကြည်ချင်းကောင်းကျိုးရတဲ့ကုသိုလ်မျိုးမျိုးကိုကတ္တဝကြည်ကြီးတွေဘာလို့အောင်အဝိဇ္ဇာသင်ရမယ်တဲ့မိမိဟာဘယ်ချိန်ဘယ်ခါကဘယ်လိုဌာနမှာဘယ်လိုကုသိုလ်တွေလုပ်ခဲ့တာပဲဆိုတာသင်ရမယ်သင်ကြီးနေတော့ဗာဖြစ်တယ်ကုသိုလ်တွေတိချပြီးတော့ဖြစ်နေတယ်ပေါ့အဝိဇ္ဇာအဝိဇ္ဇာဘေယောဘေယောဟောတတိတဲ့သင်ကြီးနေတိုင်းသင်ကြီးနေတိုင်း လုပ်ခဲ့တဲ့ဒါနကုသိုလ်တွေပြန်လှည့်ပြီးတော့ဆင်ခြင်လို့ရှိရင်မကုသိုလ်တွေထပ်ပွားနေတာပေါ့ဒီတော့သီလတွေမြဲခဲ့တယ်ကပြန်ပြီးတော့ဆင်ခြင်လို့ရှိရင်ပို့ပြီးတော့ဓမ္မဝတ်တာရတာဝတ်တာရတာဒါနကုသိုလ်တွေဆိုလို့ရှိရင်တော့အထူးဝတ်တာရတာဘုရားတို့ဒုက္ခကမ္မဏီကြီးတို့ဒီကုသိုလ်ရှိရင်ဖတ်တဲ့အခါမျိုးမှာဟိုသူသူညီညီနောင်နဲ့ပေါ့စစ်တင်တဲ့အခါမှာသူကအရေးလေးလို့ဖတ်ပြရတဲ့အခါသမီးသာထုတ်ကလေး သူစီးလာတဲ့မြင်းရဲ့သူ့နောက်တော်ပါကအပါတော်ရဲ့သူရဲ့ပေါ့ဒီခွဲဝေပြီးတော့ဒီမှာသူတန်းရအဲစားရအဲ့ဒီခါမျိုးမှာအလူခံကကြွလာပြီးတော့သူတန်းလိုက်ရတာတဲ့စိတ်ထဲစိတ်ကျဉ်တတ်တာပဲအဲ့ဒီအပိုင်းလေးရောက်တဲ့အခါမျိုးမှာအဲ့ဒီဝက်တာရတယ်ဆိုတာဟုတ်ကုသိုလ်တွေဆိုတာလောက်ထားလို့ရှိရင်နောက်ပြန်ပြီးတော့ရှင်နေတဲ့အခါမှာသိဝန်တာရတာကြားပါတဲ့အခါမျိုးမှာပေါ့ဒီဒီစုံစုံလုံးလုံးလောက်လောက်ပြီးအောင်လူကံပုဂ္ဂိုလ်တွေချမ်းသာတော့သူလည်းရပြီဆိုလို့ရှိရင်အဲ့ဒါတွေကို ပြည့်ဝတဲ့အခါမျိုးမှာလူတိုင်းရတာတယ်ပို့ပြီးတော့သိချမ်းသာလို့ပြည့်ဝရတာတဲ့ဒုက္ခကံလူကြီးကြည့်ပါလားအရေးနေနေတဲ့အခါမျိုးမှာဒီသုံးဦးပေါ့ဒီခွဲဝေပြီးတော့စားရမယ်ဟာမစားဘဲနဲ့ပေါ့လေလူကံပုဂ္ဂိုလ်ဆက်ရောက်လာလို့လူကံလည်းရတာသိဝမ်းသာတာဆိုတာကိုအာယုဝမ်းသာတာပဲသူလူမြတ်မြတ်ကုသိုလ်တဲ့မှာအဲတော့ရှင်ရှင်နေတဲ့ရှင်ရှင်နေတဲ့အထူးသဖြင့်အာရကျင်းတဲ့ဘွယ်ကောင်းလောက်အောင်ပေါ့ဒီကုသိုလ်ဒါနတွေလောက်ထားတဲ့အရှင်ရှင်နေပြီဆိုလို့ရှိရင် အဲ့ဒီတည်းလေဝန္တာရတာတိတိကိုစိတ်ထားပြီးတော့ဖြစ်တာတမအဝိဇ္ဇိတိအဝိဇ္ဇိတိစင်ကြီးမိတိုင်းစင်ကြီးမိတိုင်းဘိယောဘိယောကအတိုင်းထည်လုံးသားလေးဝတ္တတိအတိတ်ကဲ့သို့တိုးပါနေပြီအတိတ်သူတို့ဒီတိုးပါနေပါတယ်အဲ့ဒါကိုနိဗ္ဗတပုညခေါ်ပါတယ်ဒီကံဒီအထိကုသိုလ်နိမိတ်တွေထင်သွားလို့ရှိရင်ဒီပုဂ္ဂိုလ်ကကောင်းတဲ့ဒုတိတန်းနေတာလားအဲဒါကတော့ခုယုံမစရာမရှိတော့ဘူးပေါ့တမအဲ့ဒါနိဗ္ဗတပုညခေါ်တယ်ဒီနိဗ္ဗတပုညကိုဖြစ်နေတာနိဗ္ဗတပုညရနေတာ ကျောင်းသူတော်ကနိဗ္ဗာန်ကျောင်းသူတော်ကနိဗ္ဗာန်ပုံညရှိသူမှန်တဲ့ပုံညဆိုတာတောင်းဖို့ပါဒါပါပဲကဲဆိုရမယ်ဒီမှာကျောင်းသူတော်ကနိဗ္ဗာန်ပုံညရှိသူမှန်ကျောင်းသူတော်ကနိဗ္ဗာန်ပုံညရှိသူမှန်ကျောင်းသူတော်ကနိဗ္ဗာန်ပုံညရှိသူမှန် သောတာပန်ပရိသန္တိဝတာဏိကုလနီတဲ့တာဏိကုလနီသောတဏ္ဍဂုံမြဲမြဲစရှိသောနိပတ္တပုံညာစီတော်မျိုးကောင်းတာမျိုးကောင်းသမီးတို့သည်သောတာပန်ပရိသန္တိဝသောတာပန်အလတူကုန်ကြသည်လို့ဆိုတာတေတမိကတိနိပတ္တတေတမိသောနိပတ္တပုံညာစီတော်မျိုးကောင်းတာမျိုးကောင်းသမီးတို့၏လေးဂတိလာရဂတိဒီနိဗ္ဗာန်မြဲသည်ပုံညကမြဲတော့ လာရကတိရလည်းဒါမြဲရမှာပေါ့အတုနိကာအနေနဲ့ပွားနေတယ်ဆိုတော့ကုသိုလ်စိတ်ကြီးတယ်မှာပွားနေတော့လာရကတိရလည်းမြဲပါပဲမြဲတာကတိတိခါခါမြဲတာလားဆိုတော့တိခါတော့မဟုတ်သေးဘူးပေါ့သောတာပန်နဲ့အလားတူတယ်ပြောတာပါသောတာပန်နဲ့အလားတူတယ်ဆိုတော့သောတာပန်အတုပေါ့အတုကအတုပဲအစ်မဟုတ်သေးဘူးပေါ့အဲတော့သောတာပန်အတုလမ်းစဉ်တော့ဒါတရားနေတဲ့မရောက်သေးတဲ့ပုဂ္ဂိုလ်တွေတရားနဲ့အထူးမရင်းနေတဲ့ပုဂ္ဂိုလ်တွေအ ਨੇ ဆုံးတမဲတဖို့မရသေးတဲ့ပုဂ္ဂိုလ်တွေကတော့အခုလိုဝါစုတင်ကအပါဝင်ပေါ့နိဗ္ဗာန်ပူည ကောင်းမှုရှိနေပြီဆိုလို့ရှိရင်မိမိတို့ဟာဝိပဿနာပုံစံကြီးရှိနေပါလားဝိပဿနာပုံစံရှိနေတဲ့မိမိတို့မှာဒုတိယဘဝမှာတော့သိနေမြင်နေတယ်အတိတ်တိုးတက်ပြီးတော့ပရိတတိယဘဝစသည်လည်းပဲမြင်နေပါလေမြင်နေတော့မြင်နေပါလေဒါပေမဲ့လို့မသေးကြသေးဘူးသောတာပန်နဲ့တော့အလားတူတယ်ဆိုတာကိုလည်းအဲ့ဒါဒီအာယုံပြည့်တော့ဟောနောက်လို့ရှိကြဖို့ပါပဲအဲ့ဒီဒေသနာအထက်ကရာဖွင့်ဆိုတဲ့အတိုင်းပါလို့သောတာလူပဲသောတာလူပဲသောတာလူပဲဆိုတော့သောတာပန်လူပဲသောတာပန်နဲ့အလားတူတယ် သောတာလိုပဲဂတိမြဲတဲ့ဂတိမြဲသူလည်းပယ်မပြန်တဲ့အဲ့ဒီပုဂ္ဂိုလ်လည်းပဲအပယ်မပြန်ဘူးအပယ်မလားဘူးလို့ဒီလိုဆိုလိုပါတယ်ကဲဆိုရမယ်သောတာလိုပဲဂတိမြဲသူလည်းပယ်မပြန်သောတာလိုပဲဂတိမြဲသူလည်းပယ်မပြန်သောတာလိုပဲ တတိမြဲသူလည်းပဲမပြန်တော့သောတာပန်နဲ့အလားတူတယ်ဆိုတော့သောတာပန်အတူတဲ့အတူပါအတူပဲအစ်စ်မဟုတ်သေးဘူး အဲ့တော့ဘုန်းကြီးတို့အခုလူဖြစ်ရပြီးတော့ဗုဒ္ဓမြတ်စွာသာသနာတော်ကြီးနဲ့ကြုံကြိုက်တဲ့အခါမှာအတုလောက်နဲ့သွားလို့ရှိရင်အတုဟာသူမချသေးဘူးရွှေတို့ငွေတို့တို့အဲကြောက်တို့တို့ဆိုတာရှိပါတယ်ဒါတွေကအစ်စ်လို့ရှင်းမှပြီးတော့ဒါနဲ့အားရပြီးတော့သိထားလို့ရှိရင်နောက်တစ်ချိန်ထုတ်ပြီးတော့အသုံးပြုတဲ့အခါကျတော့အဲ့ဒါကြီးကအတုမဟုတ်တော့အစ်စ်ဒီရှင်းရတဲ့ပုဂ္ဂိုလ်ကြီးတွေ့ရပြီဆိုရင်သိအားအားနေကြတာပြီးတော့အခြားခြားပုဂ္ဂိုလ်တွေက ရွှေစစ်ငွေစစ်ဗရမယစစ်စင်စစ်တွေပေါ်ဒီဆင်များပြီးတော့ဘလောက်ပါတိနေတယ်တွေ့နေရပြီဆိုလို့ရှိရင်ကိုကအတုတွေနဲ့ပဲစကားသွားနေတော့သိအားနေရတယ်အဲတော့အဲ့လိုပွဲနေပွဲတဲ့အခါမျိုးမှာအခြားခြားပုဂ္ဂိုလ်တွေကအစ်စ်တွေသုံးပြီးတော့ရှင်းနေတယ်နဲ့ရှင်းရှင်းလန်းလန်းနဲ့ပေါ့လေဝန်တော်မျိုးဖြစ်တယ်လို့မိမိတို့ကလည်းပဲအစ်စ်တွေရှင်းများပြီးတော့ဝန်တော်မျိုးသူ့ကိုရေးကြည့်ပါလေ အတူနဲ့စကန်းသွားလို့ရှိရင်တော့သိမျက်နှာကြတာအများနဲ့ရှင်းလိုက်ပြီအစ်စ်တွေသုံးဆောင်တဲ့ပုဂ္ဂိုလ်တွေနဲ့ရှင်းလိုက်ပြီဆိုလို့ရှိရင်သိအားငင်ရတာပြီးတော့အခုလို့ခေခါကြီးမှာအစ်စ်နဲ့ပဲသိနေရမယ်ခေခါလားဆိုတော့အစ်စ်အဲအတူနဲ့ပဲသိနေရမယ်ခေခါလားဆိုတော့သူ့နဲ့မဟုတ်သေးဘူးအစ်စ်ပါရနိုင်တယ်အစ်စ်ပါသိနိုင်တယ်ဒါအစ်စ်ပါသိနိုင်တဲ့အခြေအနေရှိပါလေခင်ဗျအတူနဲ့စကန်းသွားလို့ရှိရင်နောက် ဘဝအဆက်ဆက်ဘယ်လောက်ဒီအတုနဲ့သွားဦးလဲမသိအဲ့ဒီအတုလေးတော့မှသုံးမရတဲ့အတိုင်းရောက်သွားနိုင်တယ်တဏှာကုံလူကြောက်သွားနိုင်တယ်ဘုရားမတရားမသံဃာမမသိဖြစ်သွားနိုင်တယ်ဘုရားတရားသံဃာယရဏသုံးပါးမှမတည်ဘူးဆိုလို့ရှိရင်လည်းပဲခုနကိုကြည့်မိလာတွေလည်းပြည့်ပြည့်သွားနိုင်တယ်အခုလိုအဲသေရန်ဆွမ်းတို့ဘာတို့ဒီယမတရားမှမတည်ဘူးဒါသဘက်ကလာသဘက်ကသမပြီးတော့ဒီယမတရားမှမတည်ဘူး အခုလိုဝါဥကာလရောက်လာပြီဆိုလို့ရှိရင်ဝါစုသင်္ကပြတိုင်းမှမသေးဘူးပြီးတော့ရင်းရင်းရေကန်နေဆောက်လုပ်ပြီးတော့အများအဲကောင်းကြီးချမ်းသာကြီးကြီးအတွက်ဗောဓိရင်ကျော်ပြီးတော့သာဝရကုသိုလ်တွေလုပ်မှမသေးဘူးကျောင်းနေဆောက်လုပ်ပြီးတော့လူတိုင်းမှမသေးဘူးအဲ့ဒီလိုဆိုလို့ရှိရင်ဒါနကုသိုလ်မရှိတော့ဘဝဆက်ဆက်မျက်နှာငယ်တယ်ဒီလားကုသိုလ်တွေမရှိဘူးဆိုလို့ရှိရင်လည်းချမ်းသာကြီးကျွဲနိုင်တယ်ဒါဘာဖြစ်လို့လဲ အတုလောက်နဲ့ကျင့်နာပြီးတော့ဒီလိုနဲ့ပဲဘဝတွေတုံးကြမှာကိုဘဝတွေတုံးတော့ဒီအတုကဘဝဆက်ဆက်ဒီလိုပဲထိုင်ရနေလို့ရှိရင်တော်တာပေါ့အတုဟာအတုပဲဆိုတော့မထိုင်ရနိုင်ဘူးမထိုင်ရနိုင်လို့ကိုယ်ရရှိထားတဲ့တဏှကုံငါးပါးဒီလားအဲ့ဒါတွေကြောက်ပြသွားရင်တဲ့ခုနဒီရမှာတိုင်းရမှာမသိဘူးဆိုလို့ရှိရင်စိတ်ညစ်တာနေတာညစ်တာနေတာဒါနာမပါဘူးဆိုလို့ရှိရင် ဒါနကသူကဘောဓသမ္မာတိကိုသာဝတိပြည်လည်းမှုကအစသိချတာလေသူကပြီးတာအထူးသဖြင့်အခုလို့အဲသာသနာရေးနဲ့ပတ်သက်ပြီးတော့ဒီတိုင်းကြုံပြီးဆိုလို့ရှိရင်သူများတွေကတော့သူနိုင်ပြီးတော့ကိုယ်မလူနိုင်ဘူးဆိုလို့ရှိရင်တိတ်ညံ့နေရတာသားပြန်ပြီးလို့မျက်နှာငယ်ရတဲ့တဲမှာဗောလေလူသက်တမ်းပြန်ပြီးလို့မျက်နှာငယ်တာတိတ်ထိုးတာမျက်နှာငယ်မှုပေါ်မှာဗောလေနောက်ထပ်ငယ်မှုကထလိုက်ပြီဆိုလို့ရှိရင်တော့ပြီးရောတော့လူကြံမကြည့်တော့မလူတော့ဘာဖြစ်လို့ဘဝဆက်ဆက်မှာအဲမျက်နှာကြီးငယ်သွားနေတယ် ကျောင်းလူဆရာများများကဒါနမပါဖြစ်လေရမျက်နှာငယ်လာသည်တဲ့အတုနဲ့သွားလို့ရှိရင်ယခုဘဝမှာမျက်နှာငယ်ရပြီနောက်ဘဝဆက်ဆက်မျက်နှာငယ်တဲ့အပတ်ရောက်ပါနေနော်ဒီတော့အတုနဲ့မကျေနပ်ရဘူးသာသနာတော်ကြီးနဲ့ကြုံခဲ့တဲ့အခါမျိုးမှာသာသနာနဲ့ပတ်သက်တဲ့အတုဒါနတွေတတ်နိုင်တယ်များလို့ဒါတော့လည်းမကျေနပ်မကျေနပ်မှုမရှိရဘူးအဲဒါတော့လည်းကျေနပ်နေလို့ရှိရင်ခုနပြောသလိုပေါ့လေအဲဒါနကုသိုလ်လောဘမှန်တော့မတည်ပဲနဲ့ ဘဝဆက်ဆက်မျက်နှာငယ်နေကြရှိတယ်ကဲဓမ္မဆရာများများမိတ်ဆွေထားတဲ့အတိုင်းကိုလိုက်ပြီးဆိုကြတာမဟုတ်ဒါနမပါဖြစ်လေရာမျက်နှာငယ်လာသည်ဒါနမပါဖြစ်လေရာမျက်နှာငယ်လာသည်ဒါနမပါဖြစ်လေရာမျက်နှာငယ်လာသည် အတူနဲ့စကားသွားလို့ရှိရင်တော့တဘောကနှစ်ဘောကတော့ဟမ်မလို့တော့သူကသင်ရတာပေါ့လေအဲတော့မိစ္ဆာတိကြီးရဲ့ရောသွားလို့ရှိရင်တော့ရောက်သွားလို့ရှိရင်တော့အတူလေးဟာပျောက်ပြသွားနိုင်တယ်အစ်စ်မရောက်တဲ့ပြင်အဲဒီအတူလေးတော့မှပျောက်ပြသွားတယ်ပျောက်ပြသွားလို့ရှိရင်တော့သူကမှတားမှမတည်ဘူးပေါ့ အဲ့ဒါဆိုလို့ရှိရင်တော့ဘဝတစ်ချောင်းမှာဖြစ်နေရဖြစ်နေရပါပေါ့မျက်နှာငယ်ကိုကြီးပဲဒါသိကြတာပဲအဲ့တော့သာသနာတော်ကြီးသင်ခဲ့တဲ့အခါမှာသာသနာနဲ့ပတ်သက်တဲ့ကုသိုလ်တွေဘွားရတာသူတကယ်ဒီမှာဝါစုသင်္ကန်းနိဗ္ဗတပုံရတွေဘွားရတာဟာဘွားဆက်ဆက်မျက်နှာမငယ်ဘူးဆိုတာပေါ့ဒီအံကြီးတော်တော်ဖြစ်ဖို့ပါပဲပြီးတော့အတုနဲ့တော်လို့ရှိရင်ယခုပြစ်တဲ့ခါမှာသာသနာတော်ကြီးနဲ့ကြုံကြိုက်ဆရာကောင်းသမားကောင်းတွေနဲ့တွေ့နေတဲ့အခါမှာငါးပါးသီလကအစပါဘူးသီလတွေရဲတယ်ဒါသီလတွေရဲတယ်ဆိုတော့ ီလဆိုတာကမလုံကောင်းပြောကောင်းတဲ့ဟာတွေကလက်တွေ့ကျကျရှောင်ကျဉ်တော့တစ်ဖက်သားပုဂ္ဂိုလ်ဒုက္ခရောက်အောင်မလုံမလုံကောင်းတဲ့ကိုယ်အပြုမူတွေမပြောကောင်းတဲ့နှုတ်အပြုမူတွေရတယ်မှာရှောင်ကျဉ်လိုက်တာကိုရှောင်ကျဉ်လိုက်တော့တစ်ဖက်သားပုဂ္ဂိုလ်ဒုက္ခပြရမရောက်ဘူးဒုက္ခပြရမရောက်တာဒီသီလရဲ့အစိမ့်တကိုးကြောင့်ဖြစ်ရဘဝမှာချမ်းသာကိုယ်အဆိုးတွေနဲ့မတွေ့ရဘူး။ကောင်းတူတူလည်းလာတယ်အဲ့ဒီဘဝမှာလည်းအသက်ရှင်ခြင်းနာယောဂကိစ္စတမ်းပါခြင်းမိမိရရှိတဲ့ပစ္စည်းတွေခိုင်မြဲခြင်းပြောတဲ့စကားအောင်မြင်ခြင်း အဲအတိလိမ္မာညာပညာနဲ့ပြည့်စုံခြင်းပေါ့လေဒီလိုအဲ့လိုအကျိုးရင်းအကျိုးဆက်တွေရရှိသွားနိုင်တယ်အတုနဲ့စကန်းသွားပြီဆိုလို့ရှိရင်တော့တဘွားနှစ်ဘွားစသည်မှာအဲ့လိုဖြစ်သွားလို့ရှိရင်အတုကနေပြီးတော့ကြောက်ပြက်သွားလို့ရှိရင်ဒီလားနေလည်းပြည့်စည်သွားနိုင်တယ်ဒိဋ္ဌိတော်တဲ့မိတ္တတိတိတော်တဲ့ရောက်သွားလို့ရှိရင်တော့ပြီးရောဒီလားနေပြည့်စည်သွားလို့ရှိရင်တော့အဲ့ဒါသံလျာတစ်ချောက်လုံးမှာချမ်းသာကြီးကွယ်ဖို့ဒီပဲချမ်းသာကြီးကွယ်ပြီဆိုရင်တော့ဆင်းရဲတဲ့စကန်းသွားတော့မှာဒါသိကြတာပဲအဲ့တော့ခုလူသာသနာ့ရေးနဲ့ကြုံတဲ့အခါမှာ ဒီလက်တွေ့အရိပဌာဝသနာတရားပြေဝတဲ့ဒီအတုနိုင်လောက်တဲ့အဆင့်မရောက်သေးတဲ့ပုဂ္ဂိုလ်တွေဟာဒီလောက်အဆင့်ရောက်ရှိထားပြီဆိုလို့ရှိရင်တော့အတုလောက်နဲ့မကျင်နာဖဲနဲ့အစ်စ်အနေမျိုးရောက်သွားပါဘူးဒီမှာကြိုးစားဖို့အဲ့ဒီမတိုင်ခင်တော့ဒီကျိုးအနိဒိလေးတွေရရှိပြီးတော့ဘဝဆက်ဆက်မှာခံတာတွေမကွယ်ဘူးအဲအခြေခံနေနဲ့တော့အတုထားပါတယ်အခြေခံလောက်မှမရှိဘူးယခုဘဝရှိမှလို့တော့အတုနဲ့ပဲစကန်သွားလို့ရှိရင်အတုနဲ့ပြီးသွားလို့ရှိရင်ဒီလိုက်တွေပြည့်ပြီးတော့ ချမ်းသာတွေကျွဲသွားနိုင်တယ်အဲ့ဒီချမ်းသာတွေမကျွဲရအောင်ပေါ့အလေးလိုရတာတောင်းလို့ဆံကများကသီလမပါဖြစ်နေရချမ်းသာကျွဲရသည်တကယ်ဆိုရမယ်သီလမပါဖြစ်နေရချမ်းသာကျွဲရသည်သီလမပါဖြစ်နေရချမ်းသာကျွဲရသည်သီလမပါ ဖြစ်လေရာချမ်းသာကွယ်ရသည်အတူလောက်နဲ့ပဲရှင်းနာပြီးတော့အဲ့ဒါနဲ့အဲသခန်းတင်ရတဲ့ပုဂ္ဂိုလ်တွေမှာပေါ့လေတဘွားနှစ်ဘွားလောက်ဟန်ကြကုန်တယ်လို့ နောက်ဟိုဘက်ဘဝဆက်ဆက်မပြောနိုင်သေးဘူးအဲ့ဒီလိုဘဝမျိုးရောက်သွားလို့ရှိရင်တော့ဒါနလည်းမပါဘူးဆိုရင်မျက်နှာငယ်ပဲသီလလည်းမပါဘူးဆိုလို့ရှိရင်ချမ်းသာကြီးကွယ်နိုင်တယ်တဲ့အဲ့တော့မျက်နှာလည်းမငယ်ရအောင်ချမ်းသာလည်းမကွယ်ရအောင်အတုလောက်နဲ့မဟုတ်ပဲနဲ့အစ်စ်အစ်စ်ရောက်သွားဘူးအနာရေးကြည့်ပါလေအဲ့တော့သောတာပန်အစ်စ်ဖြစ်ဖို့ရန်ဘာလို့ရမလဲဘာဝနာတရားရဖို့ပါလေဘာဝနာတရားဘာဝနာတရားသမာဓိဘာဝနာတရား ပညာဘာဝနာတရားပေါ်အားထုတ်ရတယ်။ဒီလားလောက်နဲ့ကျင့်နေတဲ့ပုဂ္ဂိုလ်ကြီးကတော့ဒီလားကတော့မလူကောင်းပြောကောင်းတဲ့ဟာတွေကလက်တွေ့ကျကျကြောင်ကျင်တော့ကာကံတော့ဒီကံမြောက်ပေါ်လို့တစ်ဖက်ဆုံးရောက်တဲ့သို့သောကာကအကျဉ်းတမ်းလို့ပြိနေတာတွေပဲပယ်တတ်နိုင်တယ်။ဒါတော့ပဲဒီဝတ္တနိုင်တယ်။စိတ်မှာကຢာကတွေလည်းပဲဒီမှာလောဘတွေလည်းရောက်လာတယ်။လောဘသိက္ခာတွေဖြစ်တယ်။မကျင့်တဲ့ဇာတိမနည်းမျိုးဇာတိနဲ့ တွေ့ပြီးအာယုပြုပြီဆိုလို့ရှိရင်မနှင်းမျိုးဘူးမုန်းတိမှုဒေါသတွေလည်းပဲဒေါသဖြစ်ပြီးလည်းဖြစ်နိုင်တယ်ဂုံယူစရာအာယုနဲ့တွေ့ပြီဆိုလို့ရှိရင်ဂုံယူမာနတွေလည်းပဲတစ်ခေါက်ဖြစ်နိုင်တယ်အကြောင်းအားလျော်စွာပေါ့လေဂုံယူမှုဝင့်ကြွားမှုမာနတွေတစ်ခေါက်ဖြစ်နိုင်တယ်သူများကောင်းစားတာမနာလို့ရဲ့အိတ်သာဖြစ်နိုင်တယ်ကိုလိုအများပုဂ္ဂိုလ်တွေမကောင်းစားစေချင်တာပေါ့လေသူတို့မချမ်းသာစေချင်တာမပြည့်စုံစေချင်တာမစ္စရိယတရားတွေဘုံရောက်မှုဆိုတဲ့ အဲ့ဒီလိုလောဘဒေါသမာနအိတ်တာမရှိတာဒီတရားစုတွေဝေယမိတ်ဆိုင်နေလို့စိတ်နဲ့သင်ထားရတယ်မိစ္ဆာမမြင့်မြတ်ဘူးယုံညံ့နေတာအဲ့လိုယုံညံ့တဲ့စိတ်နဲ့သွားလို့ရှိရင်ဘဝတည်ငြိမ်မှုလည်းမရနိုင်ဘူးဘဝတည်ငြိမ်မှုရရှိရေးအတွက်မလုပ်ရမလဲအခုလိုသိတာဘာဝနာတွေအထုပ်ရတယ်စိတ်တိုင်းမှာဒီလိုကြီးတတ်မှုသင်ထားဆိုတဲ့အတိုင်းပေါ့လေစိတ်တိုင်းစိတ်တိုင်းမြင်လိုက်အမြင်နဲ့လို့မှကြားတိုင်းကြားတယ်လို့မှနားတိုင်းနားတယ်လို့မှစားတိုင်းစားတယ်လို့မှကြည့်လို့ချင်းလည်းပဲဒီတိုင်းကြည့်တယ်လို့မှပေါ့လေ သိတာလည်းမသိတယ်လို့မှနိနေကြတဲ့နာနေသားတဲ့တိတိလားစေကုသနာကြံစီလိုက်စိတ်တိုင်းစိတ်တိုင်းယုံနာလေးတွေဖြည့်ဆက်လိုက်ပြီးတော့မပြတ်မလားရှိမှရတယ်အဲ့လိုမြင်လိုက်ကြတဲ့နေ့အကုန်လုံးလုံးစီကြွက်ကြမှတ်နိုင်တော့ခွန်ကြီးတို့နာတာကြီးကြီးဆရာတော်ဘုရားကြီးဩဝါဒအရာပေါ့ဒီမှာထိုင်နေတဲ့အခါမှာဝမ်းပဲကိုစိတ်ဆက်တိုက်ကျတွင်းလိုက်တဲ့အခါကျတော့ဖောင်းတက်လာတယ်အဲ့ဒီဖောင်းကြွရေချတဲ့သဘောကြီးအစအဆုံးတယ်အောင်လို့တိတိကျကျသူစားပြီးတော့ ကောင်းတယ်ဒီလိုလိုက်မှားတယ်။ဟောက်မှုပေါ်မှာစုတိုက်ပါတတ်ခါလိုက်ပါလို့ဆိုတဲ့အတိုင်းဟောက်သွားတဲ့ပေါ်မှာတဲ့ဟောက်ကြရွေးရှားတဲ့သဘောပေါ်မှာအေးတိကျကျစုတိုက်ပြီးတော့ကတ်လိုက်ကတ်လိုက်လို့ဒီပေါ်မှာစိတ်ကလေးကတ်ကြနေရင်ဟောဒီခိုက်တာမှာလောဘစိတ်ကူးတွေမဖြစ်ဘူးဟောစိတ်ကလေးတန့်နေတယ်ထက်တန်းကြတယ်မကျင်တဲ့ဆရာတွေတွေ့ပြီးတော့ဓမ္မဒေါသစိတ်ကူးအဲမုန်းတိတဲ့စိတ်ကူးတွေဘာလို့ဒေါသစိတ်ကူးတွေမဖြစ်ဘူးဟောစိတ်ကလေးထက်တန်းကြတယ် ကိုယ်ယူဝင်ကြွတဲ့မာနစိတ်ကဒါတွေမဖြစ်ဘူးသူများကောင်းစားတာမနာလို့တဲ့မာနအိတ်တာမဖြစ်ဘူးကိုလိုအခြားပုဂ္ဂိုလ်တွေမကောင်းစားသိခြင်းလားအပြည့်စုံသိခြင်းနဲ့မသိရတရားဒီတရားတွေဖြစ်ဘူးစိတ်နေစိတ်သားကိုနိစ္စစိတ်တတ်တဲ့လောဘဒေါသမာနအိတ်တာမဖြစ်ဒီတရားစုတွေရှင်းနေတာအတရားစုတွေရှင်းနေဆိုစိတ်ကလေးငြိမ်တာနေဟောတစ်ချက်ငြိမ်သွားတယ်ပိန်ကြသွားတဲ့ခါကျတော့ပိန်စားအစာပိန်လုံးများသေးသေးချာချာသူ့ဆိုင်ပြီးတော့ကတ်လိုက်လို့ပိန်မှုပေါ်မှာသူ့ဆိုင်ပါကတ်ခံလိုက်ပါလေဆိုတဲ့အတိုင်း ဒီကလေးပိန်စားစားပြီးတော့ပိန်ဆုံးတင်အောင်ပိန်ပိန်ချာချာဆုဆိုင်ပြီးတော့လိုက်လို့ရှိရင်ခုနပြောတယ်လေလောဘမဖြစ်ဘူးဒေါသမဖြစ်ဘူးမာနမဖြစ်အိတ်တမစရိယမဖြစ်ဘူးဟောတရားစုတွေကျင့်နေတယ်အဲ့ဒီတရားစုတွေကျင့်နေတယ်ဆိုလို့ရှိရင်စိတ်ကလေးကမြင့်မြတ်ထက်ထကြနေငြိမ့်နေတာပဲအဲ့ဒီလိုခေါင်းနဲ့ခေါင်းနဲ့ပိန်တိုင်းပိန်တိုင်းဒီပေါ်မှာစိတ်ကလေးစိုက်ဆိုင်ပြီးတော့ကြနေတာခဏိကသမာဓိခေါ်တယ်အဲ့ဒီခဏိကသမာဓိကလည်းပဲပေါင်းမှုလေးမှုသွားမှပိန်မှုလေးမှုသွားမှဒီပေါ်မှာအမှတ်ကလေးပြည့်သွားမှဒါမှဒီခဏိကသမာဓိဖြစ်တာအဲ့ဒီခဏိကသမာဓိ ဖြစ်ဖို့ဆိုတာတွဲမြဲတဲ့တတိကလေးရတယ်ပဲပါပါမှအမြဲတမ်းမှတ်နိုင်အောင်လည်းပဲနောက်ကစိတ်တွန်းအားကောင်းကောင်းနဲ့ပေါ့လေ။ကြောင်ရဆိုင်တော့ပြေးနေရတယ်မလွတ်စရာဘူးဟာ။ခေါင်းနာလေးမလွတ်စရာဘူးဟာ။ခေါင်းနဲ့ထိုက်တာမှလည်းခေါင်းနာလေးမလွတ်စရာဘူး။ပိန်နဲ့ထိုက်တာမှလည်းပိန်နာလေးမလွတ်စရာဘူးဆိုတဲ့အနေနဲ့ပေါ့လေ။အထူးကြောင်ရဆိုင်တဲ့ဓမ္မတာမန်ဝါယမမဲ့နေပေါ့လုံလောက်ဝိညာဉ်လေးပါနေရတယ်။အဲ့လိုနိလမှန်စွာထက်တဲ့တန်တာနဲ့ကြောင်ရဆိုင်သေးတော့ ကျွမ်းတဲ့တတိလေးဖြစ်ပြီးတော့သိရအောင်လေးပေါ်မှာစိတ်ကလေးစိုက်ကြနေလို့ရှိရင်ဟောဒီထိုက်တာမှာခဏိကသမာဓိကိုရှင်းနေပြီတဲ့။ကောင်းတယ်ကောင်းတယ်ပြင်နေပြင်နေအခြားခြားအဲပူတိုင်းအေးတိုင်းတောင်းတိုင်းပြင်နေလှုပ်တိုင်းညောင်းတိုင်းညာတိုင်းကြိုက်တိုင်းခဲတိုင်းနေနေကြတိုင်းနာနေစားတိုင်းကြည့်တွေ့တိုင်းစိတ်ကူးတိုင်းစဉ်းစားတိုင်းကြံစည်တိုင်းပေါ်ဒီကြွားတိုင်းလမ်းတိုင်းခြားတိုင်းကိုယ်တိုင်းဆန်တိုင်းမျက်တောင်လေးကထားစားမျက်လုံးပိတ်တာဖွင့်တာအစားပေါ်ဒီစိတ်တိုင်းမှကြည့်လေးကိုစောင့်မှုသင်ထားတဲ့အတိုင်းကိုယ်ရဲ့စိတ်ဆိုင်လောလောဆယ်ပေါ်တာနဲ့ကြိုက်အောင်မပြတ်မလား။ ကြောင့်နဲ့တိုင်ပြီးတော့တွဲလဲဆိုတာရှုလို့ရှုမရအောင်လို့မှစိတ်ကလေးစိုက်ကြနေရင်ဓမ္မစိတ်သူစည်းကြီးတာဖြစ်နေပြီရှုရအောင်လေးပေါ်မှာစိတ်ကလေးကဓမ္မသိသိထားတာကိုစီယုံထားတာကိုစီယုံထားတာဒီပေါ်မှာဝတ်ကြတယ်အဲ့လိုစိတ်ကလေးဝတ်ကြနေလို့ရှိရင်ဒါစိတ်ကြည်ငြိမ်မှုရသည်အဲ့ဒီနည်းနဲ့စိတ်ကိုမသူကြည့်ဘူးဆိုလို့ရှိရင်တော့စိတ်ကြည်ငြိမ်မှုရကြည်ငြိမ်မှုရဘူးဆိုလို့ရှိရင်ဘဝလည်းကြည်ငြိမ်မှုဖြစ်နိုင်ဘူးပေါ့ သမာဓိမရဘူးပေါ့သမာဓိမရှိဘူးဆိုလို့ရှိရင်တော့စိတ်ကလည်းခြားကြလဲပြီးတော့စိတ်ခြားကြလဲတော့ဘဝလည်းပဲတည်ငြိမ်မှုမရတဲ့တည်ငြိမ်မှုမရတဲ့ဒါမှမဟုတ်ဆရာများများကသမာဓိမပါဖြစ်လေရာခြားကြလဲတော့ဒီဆိုတော့သမာဓိမပါဖြစ်လေရာခြားကြလဲတော့ဒီသမာဓိမပါ ဖြစ်လေရာဒါကြလေရသည်သမာဓိမပါဖြစ်လေရာဒါကြလေရသည်သို့သတိပဋ္ဌာန်ဝိပဿနာဘာဝနာနည်းအတိုင်းကိုယ်ရဲ့စိတ် ရှင်အတိုင်းစားမရှိຢာကဒီလောဘတွေဖြစ်တယ်သိတူတယ်မငြိဘူးမနှိမ့်ညွတ်စရာမုန်းစရာတွားပြီးတော့တွေ့ပြီဆိုလို့ရှိရင်မနှိမ့်ညွတ်မှုဒေါသတွေဖြစ်ဒါလည်းမငြိဘူးမတက်တာတာမှတော်တော်မတက်တာတာပါအဲဒါရသမြလေးနဲ့ဗောလိခုနသောသောဘင်းကပြောခဲ့တဲ့နိပတ္တပုံညသောတာပန်နဲ့အလားတူတဲ့ကုသိုလ်လေးလောက်နဲ့တင်းနေနေရဲ့တဲ့ထိုက်တာမများတော့အကျိုးကတော့ရမှာဗောလေ သူတို့အစုအစည်းတွေအဲအသွမ်းတတ်တွေပြေသွားပြီဆိုလို့ရှိရင်တော့ဟိုးဟိုးဘဝတွေညှော်မှန်းလို့မပြောမှန်းနိုင်ဘူး။အင်းဘုရားတရားတန်ခါရဏသုံးပါးလည်းပျောက်သွားနိုင်တယ်။ဘုရားတရားတန်ခါရဏသုံးပါးပျောက်သွားလို့ရှိရင်ဒါနကုသိုလ်လည်းပျောက်သွားပြီ၊ကုလကုသိုလ်လည်းပျောက်သွားပြီ၊ပျောက်သွားပြီဆိုလို့ရှိရင်ဆင်းရဲဒုက္ခတွေနဲ့တွေ့ဖို့ပဲ။ပြီးတော့အခုလိုသာသနာတော်ကြီးနဲ့ကြုံကြတဲ့အခါမှာရသမြလေးနဲ့ပြင်းနေပြီးတော့ခုနသောတာပန်နဲ့အလားတူလောက်တဲ့အလားတူဖြစ်စေနိုင်လောက်တဲ့နိဗ္ဗာန်ပူဇာလေးနဲ့ပြင်းနေနေရင်ဘဝ စိတ်တွေစိတ်ထားတွေခြားခြားလဲပြီအဲ့လိုခြားခြားလဲမှုမရှိအောင်အတုကနေပြီးတော့အစ်စ်သောတာပန်အစ်စ်ရှိရအောင်တဲ့အခုလို့သမာဓိဘာဝနာမျိုးတွေလည်းပဲဒီတိုင်းမှရှိသတိကိုစောင့်မှုသင်ထားဆိုတဲ့အတိုင်းပါလို့ပြိဋ္ဌာန်ဒေသနာလို့ရပါလို့ဘုန်းကြီးတို့အနာတကြီးရင်ဆရာတော်ဘုရားရဲ့ဩဝါဒအတိုင်းကျင့်သုံးရပါတယ်ကျင့်သုံးရတဲ့ကျင့်သုံးလို့ကျင့်သုံးတဲ့ခဏမှာပေါ့ကြည့်ရကြည့်ရအောင်လေးမှာစိတ်ကလေးစိုက်ကြတယ်လို့ဆိုတယ်ခိုက်တံအားဖြင့် စိတ်ကိုစူးစီးခြင်းဖြစ်နေတော့စိတ်ကငြိမ်နေခါကြမလဲဘူးဟောပေါက်ကြံကြံမဖြစ်ဘူးဉာဏ်မျိုးသိတိတရားအောင်တော့မှရှိရရှိရအောင်လေးမှစိတ်ကလေးကစိုက်ပြီးတော့အတင်လိုက်တင်နေကြနေပြီနော်နောက်တော့ဘာဖြစ်လာလဲကမိသနာစိုက်တဲ့နိဝရဏအဖြစ်သမားတွေရှင်းပြီးတော့လေလူချင်းတဲ့မေမောတဲ့ကမိသနာနိဝရဏရှင်းတယ်ဇဗရနိဝရဏရှင်းတယ်သီနာမိတနိဝရဏရှင်းတယ်ဥဒိတကုသနိဝရဏတွေကျင်းတယ်ဝိသိကိစ္စနိဝရဏတွေကျင်းတယ်ဟောအဖြစ်သမားနိဝရဏတွေကျင်းပြီးတော့ စိတ်တွေတန့်ရှင်းနေတာသူတို့ဖြစ်နေပြီဆိုလို့ရှိရင်စေတသောဥပ္ပကိလေသာစိတ်ကိုညစ်ကြေးစေတတ်တဲ့တရားတွေပါဆိုတဲ့အတိုင်းမို့လို့စိတ်ကိုညစ်ကြေးစေတာညစ်ပတ်နေတာပဲမေ့ဖိနေတာပဲတောက်ပြောင်မှုကိုမရဘူးကျင်လင်းမှုကိုမရဘူးအတိညာနေလည်းမပွင့်လင်းတော့ဘူးအဲ့တော့အစ်တမဓမ္မတနာဆိုင်ရင်နိဝရဏတရားတွေကျင်းပြီးတော့လာပြီဆိုလို့ရှိရင်စိတ်ကြီးကြီးလက်တက်လာတာစိတ်ကြီးကြီးလာပြီဆိုလို့ရှိရင်ကြီးလာတာပဲသမိကသမာဓိတွေရှင်းရှင်းဆက်ဆက်အားကောင်းလာတာပဲအဲ့ဒီခါကြလို့ရှိရင်တဲ့ ရှုစရာလေးကတတ်တရှုတာလေးကတတ်တကွဲလာတယ်။ဖောင်းတာလေးမှလည်းလေးကြီးဖောင်းတာလေးကတတ်တရှုတာလေးကတတ်တဟောကွဲလာတယ်။ပိန်တာလေးမှလည်းလေးကြီးပိန်တာလေးကတတ်တရှုတာလေးကတတ်တကွဲလာတယ်။အယုန်တခြားအတိတခြားပါလေ။ရှုစရာတခြားရှုတာတခြားရုပ်တခြားအတိတခြားကွဲလာပြီ။အဲဒီကစပြီးတော့ဓမ္မအဲရရှိတဲ့လူ့ဘဝအရင်ကြည့်ပြီးတော့မိကောင်းစေကောင်းဆရာသမားကောင်းတွေနေကြည့်ပြီးတော့ဘုရားရှင်ကိုယ်တော်မြတ်ဒေသနာတော်ကြီးတိုင်းသောတာပန်အတိကနေပြီးတော့အစ်စ်စီရဲ့အတွက် လှမ်းနေတာပေါ့ဟောလှမ်းနေလို့ဒီမှာယုံနာလေးပွဲစားပြီလာတာသာသနာအလင်းလေးစပြီးတော့ဒီမှာပွင့်လာသောသောပိုင်းကတော့သာသနာအလင်းမနစ်ချသေးဘူးဒါနမှုသီလမှုဒါတော့လည်းပဲတည်နေနေတာကိုဟောယုံနာလေးပွဲလာပြီဆိုလို့ရှိရင်တော့ဟောသာသနာအလင်းလေးပွင့်နေလာပြီယုံနာများသာရှိတာပဲဒီယုံနာမြေပုဂ္ဂိုလ်တ attva ငါတို့ယောက်ျားမိမှမရှိဘူးဆိုတာပေါ့လေအတိအမိကိုရှင်းပြသွားတယ်ဓမ္မစပြီးတော့ပွင့်လာတာစပြီးတော့ပွင့်လာဘယ်လောက်နေရာကြလဲဓမ္မသောတာပန်အစ်စ် ဖြစ်ဖို့ရအတွက်စေတနာမှန်းတယ်လိုက်တာဟောသာသနာနယ်ပဲရောက်လာပြီသာသနာအလေးတာရလာပြီဘယ်လောက်နေရာကျလဲသာသနာအလေးတာရလာပြီဆိုလို့ရှိရင်တော့သိတာသိအားသိသိအားလို့ရှိရင်တော့ခဏိကသမာဓိကိုသိသိအားကောင်းလာတာပဲညီနိုင်မှကြားနိုင်မှနားနိုင်မှစားနိုင်သိသိနိုင်သိသိနိုင်ကြားသိနိုင်ဒီတဲ့ပြင်ရလေးဖြည့်ဆဲလိုက်ပြီးတော့ရှုလို့ခုနသောသောပိုင်းကပြောခဲ့တဲ့အတိုင်းမရှုဘဲနဲ့ဒီတိုင်းလွတ်ထားလို့ရှိရင်တတိတွေလွတ်ပြီးတော့အကြောင်းအားလျော်ဆိုအစ်တမကာမိသနာနိဝရဏတရားတွေဒီကြီးနေဆက်တယ် စိတ်တွေလည်းပဲညစ်သေးတယ်အတိညာလည်းမပွင့်သေးဘူးအခုတော့ဓမ္မအဖြစ်သမားတွေကျင့်ရအောင်ဆိုပြီးတော့အဖြစ်သမားတွေဝင်ရောက်ပြီးတော့ထိတ်ဆက်မှုမရှိရအောင်ဖွင့်မသားရအောင်လောလောဆယ်ပေါ်တဲ့ဟာလေးကိုပေါ်သေးလိုက်ပြီးတော့မပြတ်မလားရှိမှချင်းအားဖြင့်တတိတွေပြဲပြီးတော့ရှိမိရအောင်လို့မှစိတ်ကလေးကစိုက်ကြနေတော့ဟောဓမ္မသူတို့တာကိုသိထားတယ်ဒီပုံမှာယုံနာကွဲတဲ့ပုံမှာပေါ့လေအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့တူလာပြီသိပုံကတော့သောသောပိုင်းကဆိုလို့ရှိရင်ကိုယ်မှုဆမ်းမှုစောင်းမှုညံ့မှုကြွမှုလမ်းမှုပေါ့လေ ဒီလိုအမူအရာလေးတွေအတုံးလိုက်သေးတယ်လုံးလိုက်ခဲလိုက်ဆိုမှတ်နိုင်တယ်ခဏိကသမာဓိအားကောင်းပြီးတော့တော်တော်အချိန်ရလာပြီဆိုလို့ရှိရင်တော့ဟောမကွေးခြင်းကွေးခြင်းတဲ့စိတ်ကလေးကိုစပြီးသားတယ်ကွေးခြင်းတဲ့စိတ်ကလေးကြောင့်ကွေးရုပ်ကလေးတွေဖြစ်လာတယ်မဆန်းခြင်းဆန်းခြင်းတဲ့စိတ်ကလေးတွေစဖြစ်လာတယ်စမိလာတယ်ဟောဆန်းခြင်းတဲ့စိတ်ကြောင့်ဆန်းရုပ်ကလေးတွေဖြစ်လာတယ်ကွေးခြင်းတဲ့စိတ်နံတရားကြောင့်အကြောင်းနံတရားကြောင့်ကွေးတဲ့ရုပ်အကျိုးတရားဖြစ်ရတာပဲဆန်းခြင်းတဲ့စိတ်နံတရားကြောင့်အကြောင်းနံတရားကြောင့် ဆက်ရုပ်အကျိုးရုပ်တရားဖြစ်ရတာပဲဆိုတာပေါ့ဟောအကြောင်းနဲ့အကျိုးသိလာတယ်နာအကြောင်းကပြီးတော့ရုပ်ကျိုးတရားလေးတွေဖြစ်လာတာအဲ့တော့အကြောင်းကြောင့်အကျိုးဆက်လွယ်ပြီးတော့ဖြစ်နေတယ်ဆိုတော့ကိုယ်တည်းကရုပ်တရားတွေဟာအကြောင်းနဲ့ဖြစ်တာမဟုတ်ဘူးအကြောင်းနဲ့ဖြစ်လာတာပဲဒီလိုအကြောင်းနဲ့ဖြစ်တဲ့နေရာမှာလည်းပဲကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်သာဖြစ်တဲ့ဆိုင်ရုံမဖြစ်ဘူးအဲဆန်းတဲ့အခါမျိုးမှာလည်းပဲဆန်းကျင်တဲ့စိတ်ကြောင့်ဆိုင်ရုပ်သာဖြစ်တဲ့ကိုယ်ရုံမဖြစ်ဘူးသူဆိုင်ရဆိုင်ရအကြောင်းကြောင့်ဆိုင်ရဆိုင်ရအကျိုးလေးတွေဖြစ်နေတာပဲဆိုတာပေါ့လေ ဟောဓမ္မရှင်းရှင်းလင်းလင်းသိလာတယ်အကြောင်းကြောင့်ဖြစ်တယ်လို့လက်ခံလိုက်လို့ရှိရင်အဲဒီကတိကြီးပြုတ်သွားတယ်ဆရာဆရာအကြောင်းကြောင့်ဆရာဆရာအကျိုးလေးတွေဖြစ်ပုံကွက်ကွက်ကွင်းကွင်းပေါ်လို့ရှုနေရသဘောပေါက်နားလည်သွားလို့ရှိရင်ဒီအကြောင်းကြောင့်ဒီအကျိုးတွေဖြစ်နေတာပဲဆိုရင်အကြောင်းကြောင့်အကျိုးဖြစ်တယ်လို့လက်ခံထားပြီလေလို့သက်ဆိုင်ရာအကြောင်းကိုကိုကတင့်တော်လို့မယူတာဘူးဆိုလို့ရှိရင်တော့ဖန်ဆင်းရှင်ဖြစ်နေလိုက်တယ်ဓမ္မကပဲဖန်ဆင်းတယ်လို့လို့တရားကပဲဖန်ဆင်းတယ်လို့လို့သာဝရဘုရားကဖန်ဆင်းတယ်လို့လို့ပေါ့လေဝိသမယတုကတိတိတွေဖြစ်သွားတယ် သူဆိုင်ရာဆိုင်ရာအကြောင်းတော့ဆိုင်ရာဆိုင်ရာအကျိုးလေးတွေပေါ့လေကိုယ်ကျင်တဲ့စိတ်ကြောင့်ကိုယ်ရုပ်ဖြစ်ရတာလေဆိုင်ရာဥစ္စာတွေမဖြစ်ဘူးဆိုင်ကျင်တဲ့စိတ်အစစ်စိတ်ကြောင့်ဆိုင်ရုပ်စိတ်တွေဖြစ်ရတာလေကိုယ်ရုပ်စိတ်တွေမဖြစ်ဘူးဆိုတာပေါ့လေအဲ့ဒါလေးကြီးကြည့်တော့ဟောဥတ္တမဟိတိကတိတိတော့ပြုတ်သွားပြီနာအကြောင်းကြောင့်ရုပ်အကျိုးလေးတွေဖြစ်ပြီဆိုလို့ရှိရင်အကြောင်းကြောင့်အကျိုးဖြစ်တာပဲယခုပြစ်သက်ကအကြောင်းကြောင့်အကျိုးဖြစ်ပုံလေးတွေရှင်းပြီဆိုလို့ရှိရင်ဟိုတုန်းကလည်းပဲဒီလိုအကြောင်းနဲ့အကျိုးရှိခဲ့မှာပဲနောက်လည်းပဲဒီလိုအကြောင်းနဲ့အကျိုးဆက်နွယ်ပြီးတော့ပြုံးမှာပဲဆိုတာပေါ့လေ ကာလသုံးပါးလုံးမှာယုံမတန်မြတ်ကြီးကျင့်သွားတယ်ဒါကနာအကြောင်းခံပြီးတော့ရုပ်ကျိုးဖြစ်ပုံလေးတွေပေါ့လေဟောကိုယ်ထဲမှာပြုစရာအာယုံလေးတွေရှိနေပြုပြုဖြစ်ရတာလေအောင်းနာလေးရှိနေအောက်တုပြုဖြစ်ရတာပိန်နာလေးရှိနေပိန်တုပြုဖြစ်ရတာလေးတွေပါတခါတခါပိန်နာလေးရသွားဟောပိန်နေလို့အတိတ်ကြီးပေါ်မလာတော့ဘူးအရှုခံအာယုံရှိမှရှိပြုပြုဖြစ်ရတာကိုအရှုခံအာယုံရှိတော့ရှိပြုပြုဖြစ်မှဖြစ်ရဘူးအကြောင်းအာယုံရုပ်ပြားရှိမှအကျိုးအာရမဏိကနာတရားဖြစ်ရတာတဲ့ ခါတခါမှခေါင်းနာလေးပါပြောက်သွားခေါင်းနာလေးပြောက်တော့ခေါင်းကြီးကပေါ်တော့အကြောင်းကျွတ်စရာရုပ်အာယုံလေးရှိနေမှာအကျိုးအာရမဏိကနန္တရားဖြစ်ရပုံလေးတွေပေါ့အများကြီးပါပဲအကြောင်းနဲ့အကျိုးဆက်နွယ်ပုံလေးတွေကတော့ဓမ္မအမြတ်ဆုံးပြီးတော့ဘုန်းကြီးဟောတာဖြစ်တော့အကုန်လုံးပြည့်စုံလို့မှမဟောနိုင်ဘူးအဲ့ဒါလို့နာအကြောင်းခံပြီးတော့ရုပ်အကျိုးဖြစ်ပုံရုပ်ကြောင့်ခံပြီးတော့နာအကျိုးဖြစ်ပုံလေးတွေခွင်းဆက်ဆက်နွယ်ပြီးတော့ပေါ့လေဖြစ်ပုံလေးကိုရှင်းပြီဆိုလို့ရှိရင်အကြောင်းကြောင့်အကျိုးတွေရှင်းနေတာပဲ ယုံနာအကြောင်းကြောင့်ယုံနာအကျိုးသာဖြစ်နေတာပဲဒီအကြောင်းယုံနာနဲ့အကျိုးယုံနာကထုတ်လိုက်လို့ရှိရင်ဒီဘာမှမရှိဘူးဆိုတာပေါ့လေယုံမတန်တရားကြီးကျင်းသွားတယ်အဲဒီယုံမတန်တရားကျင်းသွားတဲ့ပုဂ္ဂိုလ်ဟာအဲ့ဒီဉာဏ်လေးပိုင်တဲ့ပိုင်တဲ့ပုဂ္ဂိုလ်အဲ့ဒီဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာဘုန်းကြီးတို့ဥဒ္ဒုပ္ပမှာပြထားတယ်သာသနာမှာတဲ့ဘုရားမြတ်စွာသာသနာမှာထောက်ပြရရသွားပြီ အသက်ကြီးပေါက်ဆောင်သွားပြီတဲ့တက်တာရသွားပြီရှစ်ဆက်အားထုတ်လို့ရှိရင်လည်းပဲဝိပဿနာတွေတစ်ဆင့်တက်ပြီးတော့လေနောက်ဆုံးအဲတရားထုတ်ရဖို့ရံပေါ့ရနေလို့ရှိရင်တော့ဒါမရနိုင်ဘူးပေါ့ဆက်အားထုတ်လို့ရှိရင်ဝိပဿနာဉာဏ်ကြီးအဲတစ်ဆင့်တစ်ဆင့်တက်ပြီးတော့နောက်ဆုံးတရားထုတ်ရနိုင်တဲ့အချိန်လေးကိုစိုက်သွားတယ်သောတာပန်မဟာသောတာပန်မို့ဒီသောတာပန်ဖြစ်နေလို့တဲ့အချိန်လေးကိုစိုက်သွားတယ်အဲ့ဒီပုဂ္ဂိုလ်လည်းပဲသုလသောတာပန်သောတာပန်အသေးစားလေးလို့ပြောဆိုပါတယ် ခုနနိပါတပုံညာရှိတဲ့ပုဂ္ဂိုလ်တွေကသောတာပန်နဲ့အလားတူတဲ့ပုဂ္ဂိုလ်သောတာပန်အတုခေါ်တယ်အသေးစားတော့မှမဟုတ်သေးဘူးအခုတည်းမှာဒီတိုင်းမှာသူသတိပြုစောင့်ဝဆင်တာဆိုတဲ့အတိုင်းပေါ့လေမဟာသောတာပန်သောတာပန်အစ်စ်ရှိရေးအတွက်သောတာပန်အတုကနေပြီးတော့ဒီမှာနှမ်းလိုက်တဲ့အခါမှာသောတာပန်အသေးစားလေးဖြစ်လာပြီသောတာပန်အသေးစားလေးဖြစ်လာပြီဆိုလို့ရှိရင်ဒီပုဂ္ဂိုလ်ကခုနကောင်းရာဒုက္ခတိမြဲတယ်တဲ့ဒုတိယဘဝမြဲတာပေါ့လေဒုတိယဘဝတော့စိတ်ချပါတယ်တတိယဘဝစသည်တော့မတရားသေးဘူး မသိကြသေးဘူးဒီအရဟတမရဲ့ရှေ့ပိုင်းဒီဘက်မှာပေါ့အဲအရိယာမရဲ့ရှေ့ပိုင်းဒီဘက်မှာပေါ့ဒိနာဆိုင်သွားတဲ့အထိဒီကာရုဘက်ကညာကောင်းကောင်းရောက်တဲ့ဒီအာထုတာတော်မှာစိတ်စိတ်ချသေးဘူးဘုန်းကြီးတို့ဘုရားလောင်းမှာအဲစိတ်ဘုရားတွေနဲ့တွေ့ခဲ့ပါတယ်ညာဘုရားကိုးဘွားရခဲ့တယ်ဆိုပါတယ်ကိုးဘွားမှာတရားတွေအာထုခဲ့တယ်အရိယာမရဲ့ရှေ့ပိုင်းဒီဘက်မှာပေါ့ဒိနာဆိုင်တဲ့ဒီကာရုဘက်ကညာရောက်တဲ့ဒီအာထုခဲ့တာဒါပေမဲ့လို့အကြောင်းအားလျော်သွားဘုန်းကြီးတို့ဘုရားလောင်းမှာ အပင်လက်ကိစ္စတွေအဲတော့အရိယမယုတ်ရှေ့ပိုင်းဒီဘက်မှာအရိယကိနာအတိအထုတ်တာတော့မှမတိကြသေးဘူးဆိုလို့ရှိရင်တော့ဤသုလသောတာပန်ယုံနာအကြောင်းကျိုးဆက်နွယ်ပြီးတော့တိတာလောက်ကတော့ပဲပြောရရှိတယ်ဒီကံလေးဒီဉာဏ်လေးကပါသွားမှာသို့မဟုတ်ဒီကံလေးမှာဒီဉာဏ်လေးကိုပြန်ပြီးတော့ဆင်ရင်အောင်မိလို့ပြန်ပြီးတော့ပေါ်နေမှာဒါမှတည်ကြတာဒုတိယကမြဲတာသုလသောတာပန်ကိုထွန်းလိုက်တာပါအဲတော့ဒီလောက်အချင်းလောက်ရရင်လည်းတော်လာပါဘူးသောတာပန်အတုကနေပြီးတော့သောတာပန်အသေးစားလေးတော့ အဖြစ်ရောက်ရင်လည်းဓမ္မသာသနာအလေးလာသင်ကြသွားရင်တော်လာပါပြီယုံနာကွဲပြီးအကွဲရင်လည်းတော်တော်လေးတော်လာပါပြီအရှင်းဘာမှယုံနာမကွဲပဲနဲ့ပေါ့လေอืมတုံညဖို့တုံညမဲတုံညအနေနဲ့နေရတာလည်းသာလို့ရှိရင်တော့ယုံနာကွဲတာလို့ဆိုတော်လာပါပြီဒီမှာတစ်ချက်ဆက်ပြီးအားလုံးကြောင်းကျိုးဆက်လာပြီးတော့ဒီပုံလေးတွေဒီမှာတစ်ချက်ညာလေးပွင့်လာပြီးဆိုလို့ရှိရင်ဒါပြီးတော့တော်တာပေါ့တော်တာပါအဲအသေးစားလေးပေါ့သူကတော်တာမှခေါ်တာပေါ့အဲ့ဒါကိုဥဒ္ဓမမှာပြထားတဲ့အတိုင်းပါလို့ဆိုတာ ယုံနာနှဝကြောင်းကျိုးမြာတဲ့သူကသူသောတာတဲ့သူသောတာကသူကသောတာပန်ပြောတာပါပဲကဲဒါဆိုရမယ်ယုံနာနှဝကြောင်းကျိုးမြာသူကသူသောသူသောတာယုံနာနှဝကြောင်းကျိုးမြာသူကသူသောတာယုံနာနှဝကြောင်းကျိုးမြာသူကသူသောတာ too. သုခသုလသောတာပန်ယုံနာကြောင်းကျိုးဆက်နွယ်ပြီးတော့ဒီတိုင်းမှာဒီသတိကိုစောင့်မှုစင်သားဆိုတဲ့အတိုင်းကိုယ်ရဲ့စိတ်သက်လောလောဆယ်ကိုယ်ရနဲ့ခက်အောင်လို့ပြုလို့စိတ်ဓာတ်ဝိတ္တိစိတ်ရှင်ကျမှုအစားပြုယုံနာကိုယ်ယုံနာကြောင်းကျိုးသည့်အဲ့ဒီလိုဆိုလို့ရှိရင်တော့သာသနာမှာထောက်ပြရာရသက်တာရာရပြီးတော့ဒီမှာအဲ့ဒီပုဂ္ဂိုလ်ကိုဝိသုရိမေမဟာအဲဝိသုရိမေအထာကရာကဘာလို့ကုန်ကုန်ရှင်းပြထားတယ်သုလသောတာပန်တဲ့အဲ့ဒီရှင်းပြထားတယ်သုလသောတာပန်ဆိုလို့ရှိရင်လည်းဂတိမြဲပါသည်တဲ့ဒုတိယဘုရားအပင်မကြဘူး ဘုဘဘဝလည်းဆက်ရှင်နဲ့ဆက်မှာပေါ့ဒီသားနဲ့မသေးကြဘူးဂတိမြဲရပင်မပြမိဟာဝိတုမှာတဲ့ဝိတုဆိုတာဝိတုတိနဲ့မှာပြောတာပါပြောတာပါဆဲဆိုရမယ်ဂတိမြဲရပင်မပြမိဟာဝိတုမှာဂတိမြဲရပင်မပြမိဟာဝိတုမှာဂတိမြဲရပင်မပြ မိဟဝိတုမာအဲသုလသောတာပန်ဒီကြောက်ကျုပ်ဆက်နွယ်ပြီးတော့သဗ္ဗိစ္စပရိကဉာဏ်နဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ဟာတဲ့သုလသောတာပန်အဆင့်ရောက်သွားတယ်သောတာပန်အသေးစားလေးရောက်သွားတော့ တတိမြဲသည်တဲ့တတိမြဲတော့ပယ်မကြဘူးလို့ပြောတာပါလေအပယ်မကြဘူးဆိုတာတိတ်နေလားဆိုတော့တိတ်နေရမဟုတ်သေးဘူးပေါ့မဟာသောတာပန်အစဉ်မရောက်တဲ့ကာလပါလုံးတော့ဒါကတော့ဘယ်ဒီကြအောင်မလဲခုနကဘုရားလောင်းညမှာဒီကရုပ္ပကညာပိုင်းလောက်ဒီအာထုထတာတော့မှအဲတတိမမြဲသေးတာပဲဒီဒီဥပဒနာညာအစဉ်တော်မရောက်သေးဘူးဥပဒနာညာအခြေခံဒုတိယဒီပြပရိကညာပိုင်းလောက်ရှိသေးတာပဲသူကပို့ပြီးတော့သိချရမှာပေါ့ အဲ့တော့သိက္ခာတွေအပိုင်းရောက်အောင်ဘာလို့ရမလဲတဲ့ဒီကတစ်ဆင့်ချင်းအားထုတ်ပေါ့ဒါလေးတော့ရောက်ရမနေနဲ့ပေါ့သုဒ္ဓသောတာပန်လောက်ကတော့တကယ်ကျူးစာပန်သာအားထုတ်တဲ့ပုဂ္ဂိုလ်မှာဆိုလို့ရှိရင်တော့ခုနှစ်ရက်တွင်းအောင်ရနိုင်ပါတယ်ဘာမှထင်တာမဟုတ်ပါဘူးအဲ့တော့အဲ့လောက်ဒီနဲ့လည်းတိတိမလီပါနဲ့တဲ့မဟာသောတာပန်အဆင့်ရောက်တဲ့ဆက်ပြီးတော့အားထုတ်ပါတဲ့အဲဆက်အားထုတ်လို့ရှိရင်ကြောင့်ကျိုးဆက်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတွေဖြစ်ပေါ်ပြီးတော့ကွဲပြောက်သွားဖို့အမြဲပုံလေးပြီးလာမယ်ဒီသံဃာပဒနာညာကြီးပွားလာတာပေါ့ ဘာမှအာကုဇ္ဇာမဟုတ်ပုံတွေဒါတွေပြုလာမယ်ဒုက္ခနုပါဒနာညာတွေပွားလာမယ်ဖြစ်လာမယ်သူသဘောတိုင်းဖြစ်နေတာလေးတွေဒါလေးတွေပြုလာအနတ္တနုပါဒနာညာတွေပွားလာတယ်အဲ့ဒီခါကျလို့ရှိရင်ကျူတိုင်းကျူတိုင်းကြောက်ကြောက်ဆက်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတွေအမြဲပုံတွေဆင်းရဲပုံတွေသူသဘောတိုင်းဖြစ်ပုံတွေပြုလာပြီဆိုလို့ရှိရင်ဓမ္မဥပဒနာညာစလာပြီဝိပဿနာဆိုတာကဝိကြောက်ကြောက်ဆက်နေပြီးတော့ဖြစ်နေတဲ့ယုံနာတရားတွေရဲ့မမြဲဆင်းရဲသဘောပဲဆိုတဲ့ထူးခြားချက်အနေအချင်းပတ္တနာမြင်တဲ့ညာတဲ့ ယုတ်နံကိုယ်ကယုတ်နံကြောင်းကျိုးပြီးတော့ကြောင်းကျိုးဆက်နွယ်ပြီးတော့ဖြစ်နေပုံလေးသိပြီးတဲ့နောက်ပိုင်းမှာပေါ့အဲ့ဒါနဲ့ကြောင်ရက်တိနေကိုကြည့်ပဲနဲ့စိတ်အားထုတ်တဲ့ပုဂ္ဂိုလ်တွေမှာအမြဲပုံလေးကိုတွေ့လာတာမြင်ပြီးတော့ကြောက်ကြားပြီးတော့ကြောက်နားပြီးတော့ကြောက်စားပြီးတော့ကြောက်သိပြီးတော့ကြောက်သိကူးပြီးတော့ကြောက်ခေါင်းပြီးတော့ကြောက်ပိန်ပြီးတော့ကြောက်အကုန်လုံးမှာပဲကိုယ်ရဲ့ဖြစ်တဲ့များတွေဒီတိုင်းလိုက်ပြီးတော့အသက်ကအဆုံးတရားအကုန်လုံးထိတ်တဲ့သုံးမိကုန်ပြီးတော့မှတ်လို့မှတ်မိတဲ့မှတ်မိတိုင်းကုံဆုံးကြောက်ပြသွားတာတွေ့ပြီဆိုလို့ရှိရင်အော်တရားတွေမြဲတဲ့တရားတွေပဲဆိုတာမိစ္ဆာနုပဒနာညာလေးဖြစ်လာတယ် မမြဲတဲ့တရားတွေဆိုတော့ဒါအာဟုဇရာအဲအာဟုလောက်တဲ့တရားတွေမဟုတ်ဘူးအာမကုလိုက်တဲ့တရားတွေပဲကြောက်ကြကောင်းတဲ့တရားတွေပဲဆိုတာပေါ့ဒါတွေမြင်လာတယ်တနည်းအားဖြင့်လည်းကိုယ်ထဲမှာတွေ့ဆုံးတော့ခါဆုံးနေခဲ့တာတွေတွေ့လာပြီဆိုလို့ချင်းဒီကုန်းလုံးဒီကောင်လုံးမှာသိရုံသိခဲ့ပြီးခင်ပြီးတော့မကောင်းတဲ့တရားတွေပဲမကောင်းတဲ့တရားတွေပဲဆိုတာဒီလိုလည်းမြင်လာတယ်အဲ့ဒါလိုမမြဲသိရဲ့မကောင်းတဲ့တရားတွေဟာဒီလိုဖြစ်စေဘို့လိုမဖြစ်စေနဲ့ဆိုတဲ့အနေနဲ့ပဲ ကိုယ်လိုတိုင်းမဖြစ်ဘူးသူသဘောတိုင်းဖြစ်နေတဲ့တရားတွေပဲဆိုတာပေါ့လေဟောအနတ္တသဘောလေးအနတ္တလက္ခဏာတွေလည်းမြင်လာမယ်ဟောဒီနည်းနဲ့ပဲဒီမဥပဒနာဉာဏ်တွေကစဖြစ်လာတာဥပဒနာဉာဏ်တွေစဖြစ်လာပြီဆိုလို့ရှိရင်ဒီမှာတစ်ဆင့်ဆက်ပြီးတော့အထုတဲ့ခါမှာရိတ်ကလေးပေါ်ရိတ်ကလေးခက်တွက်တွက်လေးပေါ့လေမြင်လာမယ်သူရပြညာပေါ့အဲ့ဒီပိုင်းရောက်လာပြီဆိုလို့ရှိရင်အလေးအောင်ပฏิပတ်တတိအစရှိတဲ့တရားရတာဒီတွေကိုရဖြစ်လာမှာတိတ်ဝမ်းသာတိတ်ချမ်းသာတရားတရားတွေလည်းပဲသူကဲခါဖြစ်လာတာပฏิပတ်သာသနာကျမ်းဝါစီခြင်းနဲ့သိခြင်းနဲ့အများကြီးဖြစ်လာတာအဲကိုနဲ့ မိစ္ဆာရသက်ဆိုင်ရာပုဂ္ဂိုလ်ဟာအစအကုန်လုံးဒီမှာပြိပတ်တရားဒီအထုတ်ပြီးတော့မိမိလိုပဲတရားရတာတွေတွေ့တွေ့နေကြတာခံစားနေကြတာအဲ့ဒီကိုထူးခြားဖြစ်လာတယ်ကွာအဲ့ဒီအပိုင်းဒီအထုတ်မှာဒါနဲ့ပြီးသားဆောင်ပြီးသေးဘူးအဲ့ဒီပိုင်းကတော့ဒါဟုတ်လောကီနေတဲ့ရှိသေးတာပဲဖြစ်ပြမကင်းတဲ့ဒုက္ခနေတဲ့ပဲရှိသေးတာပဲအဲ့ဒီမှာတစ်ဆင့်ဆက်ပြီးတော့အထုတ်မယ်ဆိုလို့ရှိရင်တော့ဒါရဲဥပဒနာညာနေပါလိအတင်တိုက်ကြပြီးတော့ရင်းချက်ပြည့်စုံပြီးတော့နောက်ဆုံးယုံနာနဲ့ပါချုပ်နေတဲ့နိဗ္ဗာန်တဲ့အဲ့ဒီရောက်တဲ့အထိစိုက်သွားမှာအဲ့ဒီအထိ ရောက်သွားမှပဲမဟာသောတာပန်ဆိုတာပေါ့လေသောတာပန်အတုကနေပြီးတော့သောတာပန်အသေးစားလေးသောတာပန်အသေးစားလေးကနေပြီးတော့မဟာသောတာပန်သောတာပန်အစစ်ကြီးတဲ့အဲ့ဒီအဆင့်ရောက်တဲ့အထိအထောက်အပံ့အဲ့တော့ရသမျှအတုလေးလောက်နဲ့ပြီးတော့သောတာပန်အသေးစားလေးလောက်နဲ့ယုံနာကြောင်းကျိုးဆက်နွယ်ပြီးတော့သိယုံညာလေးလောက်နဲ့သိနေမနေပါနဲ့တဲ့သာသနာတော်ကြီးကိုကြုံကြိုက်တဲ့အခါမှာကြုံကြိုက်ရယူနိုင်ရေးအတွက်အတု အသေးစားလေးကနေပြီးတော့အစ်စ်တို့ဆိုတဲ့ကြွေးကြော်တာနဲ့ပေါ့လေအစ်စ်အထိကြွားပါတဲ့အဲ့ဒါကိုဒီမှာကြောင်းကျိုးနှဝတိယုံမြအာရမနေရတဲ့ခုနယုံနာလေးရဲ့ကြောင်းကျိုးနှမျိုးကိုပေါ့လေဆက်ဆက်ဖြစ်ပုံလေးတော့တိယုံမြနဲ့သဗ္ဗိဇပရိကညာမင်းညာမိုင်းလေးလောက်နဲ့ဒီညာလေးပြည့်စုံပြီးတော့သောတာပန်အသေးစားလေးလောက်နဲ့ပြင်းတယ်ပြီးတော့မနေပါနဲ့ရပ်ပြီးတော့မနေပါနဲ့တဲ့ဖြစ်ဆက်ပါလို့ဆိုတယ်ဆက်ဆိုရမယ် ကြောင်းကျိုးနှဝသူယုံများအာရမနေရာကြောင်းကျိုးနှဝသူယုံများအာရမနေရာ အတင်းနေမှုဒီမဲ့နဲ့ဆက်အားထုတ်လို့ရှိပါစေမလားဖြစ်ဖြစ်တွေလင်းလာမှာပေါ့ဒါကိုဆက်လက်ရှိကဖြစ်ပြညာတဲ့မုစ္ဆပြီးနိုင်ပါတဲ့တကယ်လက်ရှိရှိတဲ့ပုဂ္ဂိုလ်ကမှဆိုလို့ရှိရင်ဖြစ်ပြပဲယုံနာဖြစ်ပြဒီကရာရဲ့တွေ့နေတာပါဣကလေဘောဣကလေပြောဣကလေဘောဣကလေပြောခက်တဲ့လေးတွေ့လာတာပဲဒီမှာတရေနဲ့ကုံဆုံးပြောပြနေတာတွေ့လာမယ်อืมဒီလိုဆိုင်တာကိုတွေ့လာမှာပဲတရေနဲ့ကုံဆုံးပြောပြနေတာတွေ့ရတဲ့ပြင်ရောက်ကြကောင်းတဲ့တရားတွေဆိုတာမြင်လာမယ်အဖြစ်တွေမြင်လာမယ်อืมအဲ့လိုအဖြစ်ရှိနေတဲ့တရားတွေမြင်မှများပြီဆိုလို့ရှိရင်တော့ဒါတွေကိုอืม ထုတ်တည်တည်ကြီးပြီးတော့ဗောလေဒါကြီးနဲ့မနေကြဘူးယုံနာနေနဲ့မနေကြဘူးဒါကြီးကလွတ်ခင်လာတဲ့အသွတ်ခင်တယ်လွတ်အောင်လို့နီလာရှာဖွေတယ်နီလာရှာဖွေတည်တဲ့အခါမျိုးမှာဒီမှာရှိမှတ်တဲ့နီးပဲဒါဒီဟာတွေကလွတ်ရလွတ်ကြောင်းပဲဆိုတဲ့သဘောပေါက်ပြီးတော့ဗောလေအဲ့ဒါလေအထုတဲ့အခါမှာခါတိုင်းတွေ့နေကြအမြဲကိုဆင်းရဲကိုသဘောတည်းကြီးဖြစ်ပုံနဲ့ထူးခြားခြားတွေ့သွားမယ်အထူးသဖြင့်မခံတဲ့ဒုက္ခဝေဒနာကြီးအများကြီးတွေ့သွားမယ်ပေးပြီးတော့ရှုလိုက်လို့ရှိရင်ဒုက္ခဝေဒနာတွေကမခံတဲ့သဘောတရားလောပြီးတော့တက်တောင့်နေတာခါတိုင်းရှုကောင်းသွားမှာပဲအဲ့ဒီဒီသွားမှာ အဲ့သွားပြီးတော့ငိမ့်ရငိမ့်ရနေပြီးတော့တခါတည်းအငိမ့်တဲ့တခါတည်းစိုက်သွားမှာအဲ့ဒီဒီသွားမှာအဲ့ဒီဒီအသေးစိတ်ဘုန်းကြီးမဟောနိုင်ဘူးတမအများဆုံးဟောတာဒီမှာဆက်လက်ရှုကစစ်ပြညာမုတ်ချတည်နိုင်ပါတဲ့ဆက်လက်သွားပါတဲ့ဆက်လက်သွားလို့ရှိရင်တကယ်တည်နိုင်ပါတယ်လို့ဆိုလိုတယ်ဆက်သွားမယ်ဆက်လက်ရှုကစစ်ပြညာမုတ်ချတည်နိုင်ပါဆက်လက်ရှုကစစ်ပြညာမုတ်ချတည်နိုင်ပါ

မသိနေတော့မသိပြောက်တာပေါ့မသိပြောက်တာပေါ့ဖြစ်တွေတွေ့ပြီဆိုလို့ရှိရင်အဲပြတ်သွားတယ်ဆိုလည်းအဆွဲမရှိဘူးပေါ့ဒါလည်းအပြီးပြတ်သွားတယ်တင်ရင်ပြီးရောဆိုတာဒီအဆွဲကြီးကျင်းသွားတာပေါ့အတိတ်တွေအဲကြောက်သွားတဲ့ဟာတွေတွေ့ပြီဆိုလို့ရှိရင်တော့မြဲတည်နေတာမရှိဘူးဆိုတာပေါ့သတ္တရာဒိဋ္ဌိပြုတ်သွားတာပေါ့အခုဓမ္မအဖြစ်ပြက်ပြီးရှုလို့ရှုတိုင်းရှုတိုင်းမှာသိနေလို့ရှိရင်တဲ့မသိဘူးရှင်းသွားတယ်တဲ့မသိလို့ ဒီမှာအစွဲတွေဝင်ရတာပဲအစွဲတွေဝင်လာရတာပဲမသိလို့တွေ့မိတာပဲမသိလို့ပယ်မိတာပဲဓမ္မရာဂဒေါသတွေလည်းဖြစ်နေတာပဲအခုတော့ဓမ္မရှိလိုက်ရှိလိုက်ဖြစ်ဖြစ်ပြီးမြင်တော့မသိနေရှင်ပြီတဲ့သိနေလို့ရှိရင်မသိနေရှင်ပြီတဲ့အဝိဇ္ဇာကြီးကျင်းသွားပြီပေါ့အဝိဇ္ဇာကြီးကျင်းသွားတော့ဓမ္မရာဂဒေါသအစရှိတဲ့သူ့နောက်လိုက်နောက်ပါရှိနေတာကြီးအကုန်လုံးကျင်းသွားပြီတစ်ချက်မှတစ်ချက်ကျင်းတစ်ချက်မှတစ်ချက်ကျင်းပေါ့တစ်ချက်မှတစ်ချက်ကျင်းအဲတဏှာ ਈ မှနေတဏှာ ਈ ကျင်းနေတာပါပဲဓမ္မလောလောဆယ်ရှိနေတာကြီးငြိမ့်နေတာပေါ့ဒါရနေတာပေါ့အဲ့ဒီအကျိုးတွေတော့လောလောဆယ်ရနေတာ အဲ့ဒါဟာဒါကိလေသာငြိမ့်မှုဒိဗုဒ္ဓလို့ခေါ်ပါတယ်လောလောဆယ်ဟောဒီတမတပွဲလုံးငြိမ့်နေတာပဲအဆိုရမယ်တိလေတိလေမတိရှင်တိမြင်နိဗ္ဗုဒ္ဓတိလေတိလေမတိရှင်တိမြင်နိဗ္ဗုဒ္ဓတိလေတိလေမတိရှင်တိမြင်နိဗ္ဗုဒ္ဓသို့ ကြရကြရပြည့်ကြရကြရရှိလို့ကြရကြရဓမ္မဖြစ်ဖြစ်ပြီးနေနေလို့ရှိရင်အဲအမှန်တိုင်းမသိဘူးအဝိဇ္ဇာကသာကိဋ္တာတွေနေနေတာကိဋ္တာတွေကြီးတာသူ့အကြောင်းခံပြီးတော့ဖြစ်တဲ့ကာမဘုခေါ်တဲ့သင်္ခါရဆင်းရဲတွေနေနေတယ်သူ့အကြောင်းခံပြီးတော့ဖြစ်နေတဲ့ဥပါက ဝတ်ခေါ်တဲ့ဘဝတည်းဆင်းရဲတယ်တဲ့ကိလေသာကမ္မဥပါဒဟောပေါ်ဒီကမှာ၃မျိုးငြိမ့်နေတာတစ်ချက်မှတစ်ချက်ငြိမ့်တစ်ချက်မှတစ်ချက်ငြိမ့်ပေါ်အနိဒတ်ရနေတာသဘွဲတို့အနိဒတ်ခေါ်ပါတယ်ဒီမှာဒီရင်ကနေပုနေပုတိခေါ်ပါတယ်ဒီရင်ကនិရောဓလို့လည်းခေါ်ပါတယ်အဲ့ဒီဒီရင်ကនិရောဓဒီရင်ကနေပုတိဒါဒီရုပ်ပြည့်ပြည့်စုံပါလို့ရှိရင်နောက်ဆုံးမြင်ရကနေပြီးတော့ပေါ်အနိဒတ်ထက်လဲဆိုရှိစရာအာရုံရှိတဲ့စိတ်ကလေးတော့ဒါတဲ့ဓမ္မကြီးပြည့်လိုက်လို့ပုံသွားတာပွဲသိမ့်သွားတာပေါ့အရိယာမင်းကပူညာတဲ့ခါကျ မျက်မှောက်ကိုတွေ့သွားတာပေါ့အဲ့ဒီသိပြီးရောက်သွားတယ်အဲ့ဒီခါကျမှပဲအတုအတုသောတာပန်အတုသောတာပန်အသေးစားရင်မဟုတ်တော့ဘူးမဟာသောတာပန်တကယ်သောတာပန်အစ်စ်ကိုဖြစ်သွားမှာပဲအဲ့ဒီသိပြီးရောက်မှာတဲ့ဒီမှာနိဗ္ဗာန်မြင်ကအပေမှနိဗ္ဗာန်ကိုသောတာပတိမညာပူညာနဲ့မြင်လိုက်ပြီဆိုလို့ရှိရင်တော့အပေကလုံးဝတော့သွားခုနမြတ်စွာဘုရားဟောတဲ့အတိုင်းပေါ့လေ ကိုမျိုးသောပုဂ္ဂိုလ်တို့ဟာအပယ်လေးပါးကလွတ်ကြပြီအဲဒီကိုမျိုးသောပုဂ္ဂိုလ်ထဲမှာသောတာပန်ပါသွားတယ်ကိလေသာမကင်းသေးဘူးဟောကိလေသာမကင်းသေးဘူးမဲ့လို့အပယ်လက်သက်တဲ့ကိလေသာတွေကသောတာပတ္တိမဲ့နဲ့တခါတည်းအကြည့်တိုင်းချုပ်လိုက်တာပယ်လိုက်တာကိုပယ်လိုက်တယ်ဆိုတော့ဘယ်ရောက်သွားပြီအဲဒီမဟာသောတာပန်အဖြစ်မဟာသောတာပန်အဖြစ်ရောက်အနာရေးကြည့်ပါလားရသမျှခုနနိဗ္ဗာန်ပုံညဒီကုသိုလ်တွေရှိပြီးတော့သောတာပန်အတုလောက်နဲ့မကျင်နာဖဲနဲ့ဒီကမှတစ်ဆင့်တက်ပြီးတော့အာထုံလုံးကျုံနာကြောင်းကျိုးတွေပြီးပြီးတော့ ကုလသောတာပန်အသေးစားလေးတော့သူမရောက်ရမယ်နဲ့ဆက်ပြီးတော့အားထုတ်လို့ရှိရင်တဲ့ဖြစ်ပြတဲ့ယုံနာတရားတွေအစဉ်တိုင်းပေါ်မြင်လာပြီးတော့နောက်ဆုံးကျุစရာအာရုံရှိတဲ့စိတ်ပေါ်လေအငိမ့်ကနိဗ္ဗာန်တွေ့သည်တဲ့တတပတိမနဲ့တွေ့သည်တဲ့မြင်လိုက်သည်တဲ့အဲဒီကကြတော့အပေကလုံးဝတုတ်သည်တဲ့မဟာသောတာပန်အရှိဖြစ်သည်တဲ့ဒီလိုဆိုပါတယ်ဆက်ဆိုရနော်နိဗ္ဗာန်မြင်ကအပေမှာလုံးဝလွတ်မြောက်ပါ နိဗ္ဗာန်ငြင်ကအပေမှာလုံးဝလွတ်မြောက်ပါနိဗ္ဗာန်မြင်ကအပေမှာလုံးဝလွတ်မြောက်ပါဟုတ် ဝိပဿပုံညလက်ကင်ရှိထားတဲ့ဘုရားသောတာပန်အတုအဲကြောင်းကျိုးဆက်နေပြီးတော့သိမြင်တဲ့အဲတိစ္ဆပရိကဉာဏ်လောက်ပြည့်စုံတဲ့ပုဂ္ဂိုလ်ကသောတာပန်အသေးစားရမတစ်ချက်ဆက်ပြီးတော့အာထုလို့ဝိပဿနာဉာဏ်ရှင်အရှင်တိုင်းတိုင်းကိုရင့်ကျက်ပြည့်စုံပြီးတော့ယုံနာနဘာချုပ်ရင်းနဲ့နေပါမှာသောတာပတ္တိမဲ့ညာဘုံညာနဲ့မျက်မှောက်ပြုလိုက်ပြီဆိုလို့ရှိရင်လည်းမဟာသောတာပန်သောတာပန်အဖြစ်ရောက်ပြီအဲဒီကကြမှာအပင်လေးပါးကလုံးဝလွံ့မြောက်ပြီအဲဒီမှာတစ်ချက်ဆက်ပြီးတော့ယုံနာဖြစ်ပြည့်သည့်အာထုလို့ ရှုလို့ဥပဒနာဉာဏ်ပြည့်စုံသွားလို့ရှိရင်တဂရကံဓမ္မယကပြဘာဒပါသွားပြီ။ဒီမှာတစ်ချိန်ဆက်ပြီးတော့အာထုလို့ရှိရင်အဲတဂရကံမပယ်နိုင်သေးတဲ့ကျန်နေတဲ့ကမ္မယကပြဘာဒအနုလေးပေါ်ပြီးအဲ့ဒါကပယ်လိုက်တယ်ကမ္မယကအရတမေရောက်သွားပြီဆိုလို့ရှိရင်တော့ကိလေသာတွေအကုန်လုံးပါဆိုငြိမ့်သွားပြီကိလေသာတွေငြိမ့်တဲ့ပုဂ္ဂိုလ်တဲ့ပရိနိဗ္ဗာန်ဆံသွားလို့ရှိရင်တော့ဘာမှမရှိတော့ဘူးနော်ယုတ်ဒီနာနေမရှိတော့ဘူးဒီမှာတစ်ချိန် နာနဲ့ပတ်သက်တဲ့ဆင်းရဲပေါ့ဒီတော့ဘဝတည်းနဲ့ပတ်သက်တဲ့ဆင်းရဲတွေအကုန်လုံးငြိမ့်သွားပြီအဲ့ဒီလိုငြိမ့်တဲ့အထိတော့အာထုဖို့ရပါလေဒီမှာတိုက်တွန်းထားပါတယ်ကုလကုံခနိဗ္ဗာန်သံမြနောက်ဆုံးမှာတဲ့နောက်ဆုံးကိုကျတယ်မှာကိလေကုံခံနိဗ္ဗာန်သံမြနောက်ဆုံးမှာကိလေကုံခံနိဗ္ဗာန်သံမြနောက်ဆုံးမှာ ရှိလေကုန်ခံနိဗ္ဗာန်သံမြတ်နောက်ဆုံးမှာတရားတော်ကပြီးသွားပါပြီ။ဝါသတိငါစက်ကဒီကနာအကြောင်းပြုပြီးတော့ဝိဝိဒကဓမ္မတွေ အခုကျမ်းဂန်ဒေသနာရှိတဲ့အတိုင်းပေါ့။ဒါဆိုဒီငါဟာနိပတ်တကုံညဒီဘက်ဒါနပဲတော့ရနိုင်တဲ့အကျိုးတွေဒါလေးလည်းပေါ်ပြပြီးပါဘူး။အဲဒီမှာတစ်ချက်ဆက်လွယ်ပြီးတော့အင်းညတိကြီးကပြိပ္ပါဒကတွေဟောဒီလိုဆွေးနွေးကြတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သင်္ကာရိပုတ္တရာကသတိမြတ်စွာဘုရားကြောက်ထားလို့မြတ်စွာဘုရားကိလေသာအစွဲမကင်းနိုင်လို့အပင်ငရဲကလွတ်နိုင်တဲ့ပုဂ္ဂိုလ်ကိုမျိုးဒါလေးလည်းထုတ်ပြပြီးပါဘူး။ဒီတော့တရားမှာတစ်ချက်ဆက်လွယ်ပြီးတော့သာကရာဆရာရဲ့ ပိဋကရာတရဏဂုံအာဘာတိလာစပြီးနိပတ္တဘုံကရှိတဲ့ပုဂ္ဂိုလ်တွေကသောတာပန်နဲ့အလားတူဘုံသောတာပန်အတုဖြစ်ပုံပေါ့လေအဲ့ဒါကြီးလည်းပြောပြီးပြီသောတာပန်အတုကနေပြီးတော့သောတာပန်အဖြစ်ဖြစ်ရဲ့အတွက်ဒီတိုင်းမှဒီတိကျစောင့်မှုစေစားဆိုတဲ့အတိုင်းယုံနာနဲ့ရှိရဖို့ယုံနာနဲ့ရှိတဲ့အခါမှာယုံနာကွဲပြီးတော့တိတဝတ္တုရှိရနေတယ်ယုံနာကွဲယုံနာကြောင်းစုတည်သွားတဲ့အခါမှာတာလနာမှာထောက်ပြရတက်တာရဖို့ပြီးတော့သုလသောတာပန်ဖြစ်ပြီးတော့ဒီဉာဏ်လေးနဲ့ကွယ်လွန်သွားလို့ရှိရင်သို့မဟုတ် ဝေလုံကလေးကမှဒီညာလေးပွားသွားလို့ရှိရင်အဲဘဝကတိမြဲကိုအဲ့ဒီလောက်အဆင့်ဒီမဟုတ်ပဲနဲ့သာသနာတော်ကြီးနဲ့ကြုံကြတဲ့အခါမျိုးမှာကြုံကြတဲ့လူနာကြီးတွေရသမျှလေးနဲ့ပြည့်နေပြီးတော့မလူနဲ့ဆက်ပြီးတော့အားထုတ်တဲ့အခါမျိုးမှာယုံနာဖြစ်ဖြစ်ပြီးမြင်လို့အတင်တိုင်းတိုင်းကတော့သုံးကြီးပြည့်စုံပြီးတော့မြင်ရနေပြီးတော့အနိစ္စရသွားဖို့ဒီမှာတစ်ဖြစ်တည်းပြီးတော့အားထုတ်လို့ဒီကိလေသာတွေကုန်ခန်းပြီးတော့အဲအရတ္တဘုဘောရောက်တဲ့ဉာဏ်နဲ့ဖြစ်တဲ့ဒီလိုအဲ့ဒါလေးတွေဒီမှာပေါ်ပြီးပါပြီပြီးသွားပါပြီဒီမှာ ပြီးသွားလို့ဆိုတော့အခုဘုန်းကြီးတို့ကဓမ္မတွေဟာသာသာသနာနဲ့တွေ့ကြုံပြီးတော့သိမြန်တရားတွေအားထုတ်လို့သာသနာနဲ့ကြီးကြီးတဲ့ပုဂ္ဂိုလ်လည်းပဲတော်တော်များများပါတော့ပါဘူး။တပိုင်းသာပုဂ္ဂိုလ်လည်းပဲရှိတာပါပဲ။အဲတော့ရင်းနှီးမှုရတဲ့တာသူနေတဲ့ပုဂ္ဂိုလ်လည်းရှိနေသေးတာပဲ။အဲတော့ပြိပဌာန်တရားနဲ့မရင်းနှီးတဲ့ပုဂ္ဂိုလ်လည်းပဲရှိနေသေးတာပဲ။အဲတော့သာသနာတော်ကြီးကိုတွေ့လိုက်ခက်သာသနာတော်ကြီးနဲ့တွေ့ကြုံအောင်လုပ်အောင်အခုဘုရားဘာသာကိုထုံးနှက်ရှင်လာရအခုလို့ ဝါတွင်းဝါဥကာလရောက်လာပြီဆိုလို့ရှိရင်စတယ်လည်းများဟောဒီဒါနာပြုပြီးလုပ်ကြတယ်ဒီလာပြီးခောက်ပြီးကြတယ်ဘာဝနာရဲ့ထိုက်တန်တွေကပွားများကြတယ်ဆိုတော့အပင်ငရဲ့လုံလောက်နေလောက်တဲ့အခြေလေးတွေရောက်သေးဘူးဆိုလို့ရှိရင်တော့ဘဝသိချရပြီဘဝသိချရတဲ့ဒီဘုံရောက်ဖို့ညာအတွက်သာသနာတော်ကြီးရဲ့သိကျင်ပါရုပ်နောက်ဖို့ညာတော့ဒီပြော်ပြီးတော့ပေါ့လေဒီလိုကြီးကတရားဒီဘာသာတရားဒီပြည်စုံနဲ့ဒီအထောက်ကြဖို့ညာပါပဲအဲတော့အဲ့ဒီလိုအသိအသိ အားထုတ်နိုင်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေယခုမိမိတို့လူတန်းထားတဲ့ဘာသူတင်ကအပါဝင်ပေါ့လေဒါနကုသိုလ်သီလကုသိုလ်ထိုက်တမြတ်ပေါ်ပေါင်းများတဲ့ဘာဝနာကုသိုလ်အခွင့်အာနုဘောကြောင့်ဟုတ်လားသောတာပန်အတုသောတာပန်အတုကနေပြီးတော့သောတာပန်အသေးစားလေးအသေးစားလေးကနေပြီးတော့မဟာသောတာပန်အဖြစ်ရောက်ရှိပြီးတော့အပင်ငရဲကလူရောက်နိုင်တော့တဲ့အခြေအနေဆက်ပြီးတော့နိဗ္ဗာန်ကိုကိုယ်တိုင်ဆက်ရောက် မြေပေါက်ပြုနိုင်တဲ့အခြေအနေဒီကျိုးစားပွားများအထုနိုင်ကြသည့်သာသနာပြုအမျိုးကောင်းသားအမျိုးကောင်းသမီးများဖြစ်နိုင်ကြပါစေကုန်သတည်း